လာရပြီဝိပဿနာလုပ်ပြီးတရားဝိပဿနာလုပ်ပြီးတရားမှာဒီဒီကဒီတုတ်တိကုနာကိုဥဒေပြီးတော့ဘုရားရှင်ရဲ့ဒေသနာကိုထုတ်တယ်ထုတ်တယ်ပါဠိတော်ထာဝရကြီးကိုဆိုရပြီးဟောကြားပေးတယ်ကြောင့်မလို့ဒီ53ညညဝိပဿနာလုပ်ပြီးတရားဟောကြားနာကြားကြပြီးပြီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသော ရားရှင်ကိုဥစ္စာမတိမစေကိုကြရအောင်တရားနာပရိဒါမုံတော်ကောင်းတို့ကလည်းဘုရားရှင်ဘုန်းကြီးကိုစာအရှိတဲ့စေဝင်ထုံပြီးဘုရားနုတ္တိဘာဝနာပွားများ၏ယုတိစွာနိုင်တော်သို့ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပฏิပါစုတိယဝိဟတံတာကာရံ အဒါဝိကာမနရဒေဝဟိတဝန္တဝန္ဒာမိကာတနိကာနကမနတညာန နရာနရာသမောတရဏံလောကုလောကီနလီသောစီပါကုလိုလာတောင်းတကြကုန်သောစေတာမြတ်သူနလူမြမတ္တတော်တို့ဤဇွေရလည်းတည်တော်မူထသော ဒီတတံလောကုလောကီနလီသောမယိမယိညက်ခိုင်လာတိသမာဓိနေရှင်သောစေတရရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါ်သည်မြင်တအရဟတမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထသော ဝိဟာတံတောကာရံသစ္စာလေးရတရားမြတ်ကိုပကပိပုံဉာဏ်မြင်တော်ဟောမြူဒံပညာဝိဒ္ဓတိဟုသော မိုက်တရားကိုပရဒမဉာဏ်တလျက်ဖြင့်ပြည့်တော်မူပြီးသာသော အထာဝီကာမလူနပြမတတဝါတို့ဤအစည်းအပွားကိုအလွန်လိုလားတောင်းတတော်မူတတ်သောနရဒေဝဟိတဝဟံလူနပြမတတဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ကုံတိန်တကောစိတိန်ချန္တာကျုံငါရွတ်ဆောင်တော်မူတတ်သောကာရဏိကံလူနာပြမတတ္တဝအမြသနာဖြစ်ခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအဇာပါရမီပုံညာနေ မနိုင်ရှင်အမနိုင်ရှင်သာသောသီလသမารိပညာဂုဏ်တကားကြောင့်မြတ်တရားဖြစ်သို့ ရောက်တော်မူထာသောအနန္တညာနန္တပရိညောတညာနာသာသာသုံးပိုင်းရာမရှိသောညာတော်လည်းရှိတော်မူထာသောဓမ္မဒံဒုဒ္ဓဂောယိဆုံးလင်းပေတရှင်တော်မြတ်ဗျာကု အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဘွန်ဒါမိတတ္တယုကျုံငန်ဆွဲချိုး၍ရှိခိုးကတော်ပါ၏မြတ်စွာဘုရားသာ ဝိပဿနာလုပ်ပြီးတရားကိုဆက်လက်ပြီးဟောကြားနာကြားကြရအောင်။ဒါကြောင့်ပြောလာတာတော့အခုငါဝိတ္တနာဝိတ္တုတိပိုင်းရောက်နေပြီပေါ့လေ။အဲတော့ငါဝိတ္တနာဝိတ္တုတိပိုင်းရောက်ရည်ကဦးဇင်းတို့အခြေခံဖြစ်တဲ့သီလဝိတ္တုတိကစာရမယ်နံပါတ်1သီလဝိတ္တုတိပိုင်းမှာသီလတရားတွေဒီလိုစဉ်းစဉ်းနဲ့ဖြစ်ခြင်းပြီးပြီးဆိုမှဒုတိယမြောက်ဖြစ်တဲ့စိတ်တော်ဝိတ္တုတိကိုဦးရမှာဖြစ်တယ် စေတဝိတ္တုပိုင်းမှာဒါမိမိတို့တဏ္ဍာမှာဒီဝစိတ်အစဉ်မှာနိဝရမြေကြီးတွေပြင်းစင်ရေးအတွက်သမထကမ္မဋ္ဌာန်းပွားများအထုံနိုင်ခဲ့ရင်အ ਨੇ ဆုံးဥပ္ပဇာရသမာဓိတို့မဟုတ်လို့ရည်တဲ့ဆန္ဒငယ်အပနာဆိုတဲ့ဇန်သမာဓိတွေရအောင်မိမိတို့ကဒီသမထကမ္မဋ္ဌာန်းပွားများအထုံနိုင်ခဲ့ရင်ဒါမိမိတို့ရဲ့စိတ်အစဉ်မှာနိဝရဏမြေကြီးတွေပြင်းစင်ပြီးပြောလို့ရတယ် အဲလိုနိဗ္ဗာန်အညစ်အကြေးတွေကင်းစင်လို့စိတ်ကစင်ကြဲသွားပြီစိတ်တော်ဝိတုဒ္ဓိဖြစ်ပြီဆိုတဲ့သူတော်ကောင်းတွေတစ်ဆင့်တက်ပြီးတော့ဒါဒေတိဝိတုဒ္ဓိကိုပူရဖြစ်သုံးခုမြောက်ဟောဒေတိဝိတုဒ္ဓိဘိုင်းမှာတော့ဦးဇင်းတို့ဉာဏ်ရှင်ဘက်ကိုလက်ကြည့်နာမရူပသိသေးတာဉာဏ်ပရိညာဘက်ကိုကြည့်လို့ရှိရင်ညာတပရိညာထဲမှာအကျုံးဝင်ပြီအဲ့တော့ဒီဝိတုဒ္ဓိခုနပါးတဲ့ကအခုဒီ၃ခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာလောကီကအစားပြီး ဣဇတဗေဒဆိုတဲ့မိမိတဏ္ဍဣဇတဗေဒဆိုတဲ့သူတစ်ပါးတဏ္ဍလက်ရှိတဲ့ဒီမှာရှိတဲ့ယုတ်တရားတွေနိုင်တရားတွေမိမိတို့ရဲ့တဏ္ဍဒိဋ္ဌိဉာဏ်ပညာနဲ့ပရမတ်ကိုဉာဏ်မြင်စိုက်တည်တိုင်အောင်ဒါသင်္ဘောကြည့်ကြိုးစားရမှာဖြစ်အဲလိုကြိုးစားနိုင်ရင်ယုတ်တရားကိုသိသိနိုင်တဲ့ရူပပိကဉာဏ်နန္တရားကိုသိသိနိုင်တဲ့နာမပိကဉာဏ်တို့ရဏတွေကိုပူတွဲပြီးတော့သိကြည့်တဲ့နာမရူပ ပရိကနိယလေနာမရူပပရိကရဉာဏ်ရပြီဆိုတဲ့သူတော်ကောင်းဒီလာလေဒါလေးခုမြောက်ဖြစ်တဲ့ဒီကင်္ကာဝဒနာဝိသုဒ္ဓိကိုပူရမှာဖြစ်အဲတော့ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာမိမိတို့ကသုပတိတာရုပ်တရားနံတရားတည်ပြီးဆိုရင်ဒုယုတ်တရားနံတရားအစ္စဒပေတာစကြည့်တယ်ဒုယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့ကြောင့်လေးရကိုသင်တက်ပြီးတော့ဒါသိအောင်ကြင်အောင်ကြိုးစားရမှာဖြစ် အဲဒီလိုကင်္ကာဥဒ္ဒနာဝိသုဒ္ဓိနဲ့ပြည့်စုံအောင်လှူဒါန်းဖြစ်ကင်္ကာဥဒ္ဒနာဝိသုဒ္ဓိဆိုတာကကံနဲ့ကံရဲ့အကျိုးတရားမှာကံနဲ့ကံနဲ့ကံရဲ့အကျိုးတရားနာယုံမှာယုံမှမှုတွေကိုကြော်လွှားလွန်မြောက်ပြီးဉာဏ်ကြီးစင်ကြယ်ခြင်းဟောအဲ့တော့ဒီဒိဗ္ဗယ်တွေကိုကြည်ချင်းအပြင်ကံနဲ့ကံရဲ့အကျိုးတရားပေါ့ယုံမှမှုမရှိတော့ဘူးကာမတက္ကတာ ဒါတမ္မာဒိဋ္ဌိနဲ့ပြည့်စုံပြီဒီအချက်မှာဒီလိုပြောအဲဒါကိင်္ဂဝိဒနာဝိတုဒ္ဓိဘိုင်းမှာပေါ့ဒီလိုဉာဏ်ရှင်ဘက်ကကြည်ရင်ပြည့်စရာပရိကဉာဏ်အကြောင်းတရားကျိုးတရားသိသိတဲ့ဉာဏ်ဟောညာတပရိညာထဲမှာတော့ဒီလည်းပဲပရိညာသုံးပါးထဲမှာညာတပရိညာမှာပဲကျုံနေတယ်ရုံးဝင်နေတဲ့အတွက်ကြောင့်ဒီယုတ်တရားအနန္တရားဒီယုတ်တရားအနန္တရားကိုပြပေါ်စေတဲ့အကောင်းတရားတွေဒီဒါမိမိတို့ သိရမယ်သိတဲ့နဲ့သိထိုက်တဲ့တရားတွေဖြစ်တယ်ဒီလိုသဘောပေါက်ဒါကြောင့်မလို့ယုတ်တရားနဲ့တရားနေတယ်ဒါသိရမယ်လူယုတ်တရားနဲ့တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေသိတယ်သိရသိတဲ့သိထိုက်တဲ့တရားတွေဒီလိုနားလည်ရအဲလိုကေကဝုဒ္ဒနာဝုသုဒ္ဓိနဲ့ပြည်စုံလို့တော်ကောင်းတယောက်ကယုတ်တရားကိုလည်းသိပြီးနာတရားကိုလည်းသိပြီးလူယုတ်နာဓမ္မသင်္ကာရတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေအဲ မိမိတို့ရဲ့တမာတိတိဉာဏ်ပညာချင်းဒါတွင်တွင်ပေါက်ပေါက်တို့တွင်သိမြင်ပြီဆိုတဲ့သူတော်ကောင်းဒီလက်စင်ပြက်ပြီးတော့ငါးခုမြောက်ဖြစ်တဲ့ပရိပဒဉာဏ်တက်တယ်။မကမကဉာဏ်တက်တာဝိတ္တုတိကိုကူးရမှာဖြစ်။ဟောမကမကဉာဏ်တက်တာဝိတ္တုတိပိုင်းမှာလို့မေဟောဒီမောဒီဉာဏ်ဉာဏ်ကြီးစင်ကြခြင်းစပြီးပြီးတော့ဝိပဿနာမိမိရဲ့နံကြောင်းပေါ့ဝိပဿနာရှုတာငါရှုနေတဲ့ဝိပဿနာငါတို့လုပ်နေတဲ့ဝိပဿနာဒီတကယ် ယုံနာဓမ္မတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးလို့ရှိရင်ဥပဒဟုတ်ဤဟုတ်ဤဒါမျိုးကိုသုံးတတ်ပြီးတော့တကယ်ယုတ်ပရမဏံပရမတ်တွေကိုလက္ခဏာကြီးသုံးတင်ပြီးတော့ရှိပွားသုံးဒါသမန္တကဉာဏ်လို့တဲ့ဉာဏ်ဒီမိုက်ကစရမှာဖြစ်ဓမ္မတရဉာဏ်မိုက်မှာတကားလို့ယုတ်ပရမဏံကိုလက္ခဏာကြီးသုံးတင်ရှုဒါဝိပဿနာဉာဏ်ကြီးရင့်ကျက်တဲ့အခါဥဒယပယဉာဏ်ကိုပိုင်းရောက်အော်ဒီအပိုင်းတွေကိုတော့ဒါဦးတို့ဒီကရပညာဘက်ကပြောပြတယ် ပြဒပရိညာနဲ့မှာပြုံးဝင်နေတဲ့သဘောဖြစ်တယ်။အဲလိုဝိရဗျာဉာဏ်လူပိုင်းကရှုပွားသုံးသလားလူတကလည်းဝိပဿနာဉာဏ်ကြီးကြောင့်လည်းတော်လာလုံမြောက်ပြီဆိုဝိရဗျာအရင်မှရောက်။အဲအဲဒီဝိရဗျာဉာဏ်အရင်မှကနေစားတဲ့တဲ့ဖြစ်တဲ့ဥပ္ပဉာဏ်ဗျာဉာဏ်အာရိနဝဉာဏ်နေပိတာဉာဏ်ဟောစီတုကမြဉာဏ်ပရိသင်္ဂဉာဏ် သင်္ခါရုပ္ပခာဉာဏ်အနုလောမဉာဏ်တိုင်အောင်တော့ဒီတပံဝိပဿနာဉာဏ်တွေကိုတော့ဒါပฏิပဒါဉာဏ်တဒနာဝိတုဒ္ဓိဉာဏ်ပြည့်စုံတဲ့ဉာဏ်မြင်တဲ့အစဉ်ကြည်ကြီးလို့ဒါနားလည်ရမှာဖြစ်အဲတော့တပံဝိပဿနာဉာဏ်တွေကိုအောင်မြင်မိမိတို့ကစူပါသုတ်တန်နိုင်ခဲ့ရင်ဒုဝိပဿနာဉာဏ်တွေရဲ့အဆုံးမှာမဉ္ဇဉ်ဘုံဉ္ဇဉ်ဘုံဉ္ဇဉ် လုံမညာကိုညာနဲ့တော့အပိစရောကနာညာဒီဘုရောနာညာတတနာဝိတုတိလုံမညာကိုညာမှာနိဗ္ဗာန်ကိုနိဒတိကိုတန်ပြီးအာယုယူမှာဖြစ်ပြီးအာယုယူနိုင်မှာဖြစ်တဲ့အတွက်နိဗ္ဗာန်ဉာဏ်ကြီးကိုစင်ရခြင်းဆိုတဲ့ဉာဏတတနာဝိတုတိအပြည့်စုံဖြစ်တယ်အဲ့တော့ဉာဏတတနာဝိတုတိဆိုတဲ့ခုနကဉာဏတတနာဝိတုတိအပြည့်စုံနေနံပါတ်6ဖြစ်တဲ့ပြိပ္ပန္နတတနာဝိတုတိဘိုင်းမှာမျိုးတို့ကတကယ်ကိုရင်းကျက်တဲ့ဝိပဿနာ အဲ့ဒီပရိပဒဉာဏတဒနာဝိသုရိဉာဏတဒနာဝိသုရိပါဏကုသိုလ်ရောပညာသုံးပါးဘက်ကလည်းပြီးတော့ပြောကြရင်ဒါမာနပညာနဲ့ကျုံဝင်နေဘယ်လိုကိုသူစီသူစီနားလည်ထားရဖြစ်တယ်အဲ့လိုဝိသုရိခုနှစ်ပါးကိုပေါ့ဒီလာဝိသုရိကလေးစာပြီးတော့ပရိပဒဉာဏတဒနာဝိသုရိအစဉ်အတိုင်းကျင့်နိုင်တယ်ပြီးတော့ဒေါသတောင်းတတဲ့ဒါနရာဝဇင်းဒုက္ခတို့ဤတို့မြောက်ရာအနိဗ္ဗာန်ကိုမိမိတို့ ကိုယ်တိုင်မျက်မှောက်ဖွင့်ပေါက်ပြီးပြီမယ်ဒါလေးဒုက္ခကိုမိတို့ဒါရှိရောက်ရှိကြမယ်လို့ဘယ်လိုသဘောကျပြီးတော့ဒီဝိတ္တုတွေခုနပါကိုတော့ငါတို့တွေအစဉ်အတိုင်းကြည့်ရမယ်ဒီမှာဒီမှာဒီများတော့ကိုယ်စီကိုယ်စီသဘောကျထားကြရမယ်ကဲကောင်းပြီအဲ့တော့ကျွန်တော်ဒီဝိတ္တုတွေခုနပါအစဉ်လေးပြောပြီးတဲ့အခါအခုရောက်ဆဲပေါ်လေသင်္ကာဝုဒနာဝိတ္တုပိုင်းလေးပြန်သွားကြရအောင်ကျွန်တော်တို့ ဟောလာမှာပေါ့အကျဉ်း90ကျော်ကိုသူတို့သီလဝိတ္တုဒီပိုင်းသီလဝိတ္တုဒီပိုင်းပြီးတဲ့ကသီလဝိတ္တုဒီပိုင်းမှာတော့သမထကမ္မဋ္ဌာန်းတွေတော်တော်စုံစုံပြောခဲ့တာပြောခဲ့ပြီးတဲ့အခါကျတော့အခုဒိဋ္ဌိဝိတ္တုဒီပိုင်းမှာလည်းဟိုယုတ်ဒီနန်းလေးကိုပရမတ္တဉာဏ်မြင်စိုက်တည်တိုင်းအောင်ပဲပုံပဲပဲတဏှာအဖြစ်ဒါရှုဘဝသုံးတတ်တဲ့ရှုဘဝသုံးတတ်ရမယ်ဆိုတာလေးတွေပြောခဲ့ပြီးအခါ ခုကင်္ဃဝိဒနာဝိတ္တိပံရောက်နေတာကင်္ဃဝိဒနာဝိတ္တိပံမှာယုံတဲ့တော့အတေအကြောင်းတရားအားပါဒီဒီဒီတော့သစ္စာဣဒံဗလာပိစကံဣဒံဒီတော့ပိစာရဲ့တင်ဗလာပိစကံဒီလို့ဆိုတဲ့အတိုင်းတေကအကြောင်းတရား၅ပါးကြောင့်ဒီသုံးပါးအကျိုးတရား၅ပါးဖြစ်ဖို့ပိစုကံမှာထူထောင်ပြည့်စုံကြိုးထောင်နေတဲ့အကြောင်းတရား၅ပါးကြောင့်နာကမှာအကျိုးတရား၅ပါးဖြစ်ဖို့ဆိုတဲ့ဒီပြိဿသမုပ္ပါရှိပ္ပ ကျင့်စမာနည်းကိုလည်းဦးဇင်းတို့စပြီးတော့ပြောခဲ့ပြီးအခုတော့ဦးဇင်းတို့ဟောလက်ဆောင်ကပရိသတ်သမုပ္ပါပထမနည်းဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုဖြစ်တယ်နာယုကြောင့်ကာလလက္ခဏာဖြစ်တယ်ကာလလက္ခဏာကြောင့်သတ္တဖြစ်တယ်သတ္တကြောင့်ဝေဒနာဖြစ်တယ်ဝေဒနာကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဥပါဒနာဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဆိုတဲ့အပိုင်း နောက်ပြီးတော့ဘောကြောင့်ဇာတိဖြစ်တဲ့ဇာတိကြောင့်သရမရဏပြီးတဲ့ကောင်ကိုဒုက္ခပိတိဝဒုက္ခဒုက္ခတာဥပယတာဆိုတဲ့တို့အကျိုးဆက်ပြီးဖြစ်ပေါ်ပိုင်းကိုလည်းဒါသိတာပထမနည်းလို့ဒီလိုအမည်နဲ့ပေါ့ဒါဟောကြားခဲ့အခုရောက်နေတာတော့ဥပါဒာနပစ္စယဘောဆိုတဲ့အပိုင်းလေးဒီပိုင်းနဲ့နော်ဥပါဒာနပစ္စယဘောပါဗျာအဲတော့ဥပါဒာနပစ္စယဘောဆိုတာဥပါဒ ဆွဲလန်းမှုဟောတဲ့လိုပြီးခဲ့တဲ့ဘိုင်းကတဏှာပြည့်စရာဥပါဒဏ်ဘိုင်းဥပါဒဏ်နဲ့ပတ်သက်လို့ပြောခဲ့တာ။အဲတော့လူချင်းနဲ့လူချင်းနဲ့ဆိုတာကတဏှာအဲဒီလူချင်းနဲ့လူချင်းနဲ့မြမကာပဲတက်ကတက်ကလူတဏှာတရားကအဲကြီးပွားလာတယ်မြင့်ကျယ်လာတယ်ဆိုတဲ့ဥပါဒဏ်ဖြစ်တယ်။အဲလိုဆွဲလန်းမှုပေါ့အဲဆွဲလန်းမှုကြောင့်အခုဥပါဒဏ်ဆိုတဲ့ဆွဲလန်းမှုကြောင့်ဘာဖြစ်လဲ ဘဝဖြစ်တယ်ဘာဖြစ်တော့ဘဝဖြစ်ပါတယ်ဗျာအဲ့တော့ဒါကတော့ဦးဇင်းတို့တို့တကကြီးဒီရုံးလေတော့နားလဲနားရမိသားအလုံးပါဆွဲလန်းမှုကြောင့်ဥပါဒဏ်ကြောင့်ဘဝဖြစ်တယ်ဥပါဒဘဝဖြစ်တယ်သို့တော့ဦးဇင်းတို့တကယ်လုပ်ငန်းဝင်ကိုသွားမယ်ဆိုလို့ရှိဒီခရားတွေကိုမိမိတို့အထူးထူးဝင်နားလည်ပြီးပါ မှာဆိုကြပါဆိုရင်တော့ဒီမကြီးတွေကဒီမကြီးလုပ်ငန်းဝင်လုပ်တော့ဆိုရင်အခုပေါ့အလုပ်ဒီပါလေးလုပ်ကန်ရတဲ့အခါအတွေ့အကြုံဆိုတဲ့ experience အရင်မစားဘူးလားကြားပါဗျာကြားပြီးကမှလုပ်ငန်းဝင်တွေကိုကြားရတာလုပ်ငန်းကိုအောင်မြင်မြင်နဲ့လုပ်နိုင်လို့ဆိုရတယ်ဒီအတွေ့အကြုံဆိုတဲ့ဟာကဒါတကယ်ကိုကြီးမားတဲ့ထောက်တစ်ခုပဲအဲ့တော့ဒါကြောင့်မို့လို့ဦးဇင်းတို့ ကိုရိဇာရိဆိုဒီအတွေ့အပေါ့အတွေ့အကြုံပိုင်းအဲ့တော့အ ਨੇ ဆုံးဘာရှိရတော့ဟုတ်လားဇာတွေ့ရှိရဇာတွေ့နဲ့တကယ်လည်းတကယ်ယနေ့တကမကြီးဒီလောကီယနေ့ခေတ်ကာလရဲ့ပညာရေးသင်ပြဘွဲတိတိရအဲ့တော့ဒီဘွဲလက်မှတ်ကြီးတွေကတော့မိမိတို့မြင်ကြရမဟုတ်ဘူးသို့တော့အဲ့ဒီဘွဲလက်မှတ်တွေကိုရအောင်လေ့လာထားတဲ့ဒီမိမိတို့ကလေ့လာကိုသင်ယူမှုပေါ့စာတွေ့ဒီစာတွေ့ကမိမိတို့ရဲ့ဘဝတကယ်ဖြတ်တန်းတဲ့အခါထောက် ပြုဒါအကြောင်းတစ်ခုအနေနဲ့လေ့လာသင်ယူကြရတာအဲ့လိုပဲဦးဇင်းတို့တကယ်ဒီတရားဓမ္မတွေကိုလုပ်တော့မယ်ဆိုရင်အဲ့ဒီလုပ်ငန်းဝင်တွေကိုဘဝင်တွေမှာမိမိတို့ဒီစာရွေးနေအခုလိုတရားဒေသနာတွေကိုမိမိတို့ကိုယ်တိုင်ဒါလေ့လာမယ်ဖတ်ရှုမယ်တို့မအခုလိုပေါ့ဆရာဓမ္မတွေထံမှာပါနာယူကြမယ်ဆရာတော်ဓမ္မတော်တွေထံမှာပါနာယူကြနာယူပြီးတဲ့အခါဒီစာရွေးပေါ့တရားဒေ တင်ရင်ပေါ့နော်တင်တိအဲတင်တိကနေပြီးမှကျင့်တိကိုကူးရတဲ့သဘောဒါတော့ဦးဇင်းတို့ဒီနေရာမှာခုနဥပါဒနာပစ္စယဘောဥပါဒံကြောင့်တနည်းအားဖြင့်ဆွဲလန်းမှုကြောင့်ဘဝဖြစ်တယ်ဆိုတာဘဝဆိုတဲ့စကားလုံးကဦးဇင်းတို့တို့တကကြီးဒီပမာကြီးဒီအားလုံးနဲ့ရင်းရင်းစကားလုံးပဲဖြစ်ပါတယ်ဦးဇင်းတို့ဗုဒ္ဓဘာသာမဟုတ်တဲ့ခြားခြားပုဂ္ဂိုလ်တွေလည်းဒီဘဝဆိုတဲ့စကားလုံးသုံးရတာပါသို့တော့အခုဒီမှာဥပါဒနာ ပစ္စည်းအဘောဆိုတဲ့အပိုင်းမှာပါတဲ့နာရှိတဲ့ဘဝဒီဘဝကိုလည်းအေးနားလည်ဖို့ဆိုတာအဲ့တော့ဦးဇင်းတို့ဒီပြိဿသမုပ္ပါဒေသနာတော်မှာပြောတာဆိုတော့တထဂရမံတထဂရမောဥပါဒနာပစ္စယဘောဘောဒူဝိဒေနာအဓိကမဘောအဓိဥပပတ္တိဘောစပြီးတော့ပြော ဥပါဒနာဖြစ်เสียဘောဥပါဒဏ်ကြောင့်ဘောဝဖြစ်တယ်ဆိုတဲ့အပိုင်းမှာဒါဘောဝကနှစ်မျိုးရှိတာဘောဝကနှစ်မျိုးရှိဘောဝကနှစ်မျိုးရှိပါတယ်ဗျာအတိကံမဘောအတိဥပပတ္တိဘောအတိကမ္မဘောတဲ့ကမ္မဘောဆိုတာလည်းရှိတယ်ဟောနောက်တကဥပပတ္တိဘောတဲ့ဥပပတ္တိဘောဆိုတာရှိတယ်အဲ့တော့ ယေဝရဦးဇင်းတို့ဒီစားတဲ့တိုင်းနေအရင်ဆုံးပါဠိသကလုံးလေးနဲ့မှတ်ကြည့်ပေါ့ဘဝနညူဆိုတာဥပဒံကြောင့်ဘဝဖြစ်တယ်ဆိုတဲ့အပိုင်းမှာဘဝကနှစ်မျိုးအဲ့ဘဝနှစ်မျိုးက ကမ္မဘဝနဲ့ဥပပတ္တိဘဝလို့အဲ့လိုဟောကြတာဘဝကနှစ်မျိုးတယ်တော့ကမ္မဘဝနဲ့ဥပပတ္တိဘဝဆိုပြီးဘဝနှစ်မျိုးရှိပါတယ်ဖေ။ဘဝနှစ်မျိုးရှိတယ် ဘာမီအဲ့ဘဝနှမျိုးထဲမှာနံပါတ်1ကမ္မဘဝကမ္မဘဝဆိုတော့သူကကမ္မဘဝဆိုတဲ့အတိုင်းပြောတော့မြည်နေတာကံကံဆိုတဲ့သကလုံးလေးကပါတော့ကံလို့မြည်ပြီးတာကမ္မဘဝအဲ့တော့ကမ္မဘဝအရာတော်ဦးဇင်းတို့ဒီဟိုဘုရားမူရင်းပါဠိတော်လေးအတိုင်းအရင်တော့ဦးဇင်းတို့သွားကြရအောင်ပြီးမှနားလည်ဆက်ပြီးပြောကြအဲ့တော့ တရကမ္မတတကရမောကမ္မဘောပုံညာပိသင်္ကာရောအပုံညာပိသင်္ကာရောအာနိသာပိသင်္ကာရောအယံဥဇတိကမ္မဘောသဗ္ဗမိဘဝဂာမိကမ္မကမ္မဘောဟောတာဘဝကမ္မဘောဝအတိကမ္မဘောဆိုတာဘာလဲတတကတမောကမ္မဘောကမ္မဘောဆိုတာဘာလဲဟောကမ္မဘောဆိုတာဘာလဲဆိုတဲ့အခါကျတော့ ဘုံညာမိသင်္ကာရောအဘုံညာမိသင်္ကာရောအာရိသာမိသင်္ကာရောအယံဥစ္စရိကမ္မဘောပထမတစ်ဖြစ်အဲ့တော့ကမ္မဘဝဆိုတာဘုံညာမိသင်္ကာရာအဘုံညာမိသင်္ကာရာ အာရိသာမိသင်္ကာရာဆိုတဲ့ဒီသင်္ကာရာသုံးမျိုးအဲ့တော့ဘုံညာမိသင်္ကာရာလွယ်လွယ်နားလည်လွယ်အောင်မှကုသိုလ်သင်္ကာရာတွေအာသင်္ကာရာကုသိုလ်သင်္ခါရတွေကိုပုံညာပိသင်္ခါရလို့ခေါ်ပါတယ်ဗျာ။ အေးအဲ့ဒါကုသိုလ်မှန်တယ်မြောက်ပေါ့ဒါနာပဲဒီဒီလားပဲစောက်ဒီစောက်ကုလိုတရားဒေသနာတော်တွေများတယ်ဓမ္မတာဝနာဓမ္မဒေသနာတရားနာမယ်တရားဟောမယ်အာတရားအားထုတ်မယ်အေးပြုသမျှကာယကံဝစီကံမနောကံနဲ့ပြုသမျှကောင်းတဲ့အမှုတွေမှန်တယ်တာပုံညာပြီးသင်္ခါရဒီလိုသဘောကျနားလည်ထားရဖြစ်တယ်။ဟောပြီးတဲ့အခါကျတော့အပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရဆိုတာ မကောင်းလို့အကုသိုလ်အမှုတွေဒီကာယကံလည်းပဲပြုပြုဝစီကံလည်းပဲပြောပြောမနောကံလည်းပဲကြံကြံထိုမကောင်းမှုမှန်တယ်မြတ်ဒီအပုံညာပြီသင်္ခါရမာသင်္ခါရမကောင်းမှုမှန်သမျှသည်အပုံညာပြီသင်္ခါရပါဗျာ။အော်နောက်တစ်ခါအာနေဇာပြီသင်္ခါရ။အာနေဇာပြီသင်္ခါရဆိုတော့ဒီကုသိုလ်တွေဒီမှာ ဒီအရူပါဝါဆိုတာကုစုမျိုးတွေနော်အဲ့တော့နားလည်လွယ်အောင်ပြောလို့ရှိရင်ဇံကုစုပြောတော်တော်ဇံကုစုထဲမှာသူကဒီအရူပါဝါဆိုတာကုစုမျိုးပြောတာဒါကိုတော့အာနေစာပြီးသင်္ခါရအဲ့တော့ပြန်ခြုံပြောရင်တူရတူရတွေပေါင်းရင်ပေါ့ဟိုနားလည်လွယ်အောင်သင်္ခါရ၃မျိုးရှိတယ်ပုံညာပြီးသင်္ခါရဆိုတဲ့ဒီကာမဝါဆိုတာကုစုတွေတက်တော့ရူပါဝါဆိုတာကုစုမျိုးပေါ့နောက်တစ်ခါအဘုံညာပြီးသင်္ခါရ ဟောအဘုံညာပိသင်္ခါရဆိုအကုသိုလ်။အော်နောက်တကအာနေဇာပိသင်္ခါရအာနေဇာပိသင်္ခါရဆိုတော့အတုပဝကုသိုလ်ဒီဒီလောက်တော့ခြေခံအပ်နားလည်ကြ။ဒါဘုံညာပိသင်္ခါရအဘုံညာပိသင်္ခါရအာနေဇာပိသင်္ခါရလည်းပဲသူကဒီကုသိုလ်ပဲ။ဒါကြောင့်မလို့ကုသိုလ်နဲ့အကုသိုလ်ပဲ။ဒါကမ္မပေါ့။ဟောနောက်တစ်ခုကတော့ဘာလဲဆိုတော့ဒဗံဘိဘဝဂာမိကမ္မကမ္မဘော တတ္တမိဘဝကာမိကမ္မံဒီဘဝတစ်လျှောက်လုံးမှာပြုပြုတတ်မြအမှုတွေဒီတဲ့ဒါကမ္မဘဝပဲအဲ့တော့ဒကာကြီးဒီကမကြီးဒီစကလုံးလေးတိတိချာချာစဉ်းစားဘဝတစ်ခုမှာအကျုံးဝင်နေတဲ့ဘဝတစ်ခုမှာပြုတတ်မြအမှုတွေဒီဗါတယ်တော့ကမ္မဘဝဗာဘဝတယ်တော့ဘဝတစ်ခုလုံးမှာပြုသမျှအမှုတွေဒီကာမဘဝပါဗျာ သို့တော်ဒီညမှာဦးဇင်းတို့ချွင်းချက်အနေနဲ့ရှိတော့ချွင်းချက်အနေနဲ့ရှိရေးဆိုတာကဆိုကြပါစို့ကိလေသာအာသောကုန်ခန်းနေတဲ့ယန္နာရှင်သူမြတ်ဒီဘုရားပြည့်စည်ကဟုတ်တာယန္နာဒီအရှင်သူမြတ်ဒီကတဏ္ဍာမှာတော့သူတို့လည်းဘဝတစ်ခုရလာတဲ့အခါသူဘဝမှာယန္နာဖြစ်ပြီးတဲ့နောက်ဗရဒ္ဓမဉ္ဇဉ်ပုံဉ္ဇဉ်ရပြီးတဲ့နောက်ဘဝတစ်ခုမှာပြုကြတာကာယကံမှုတွေရှိမယ်ဝစီကံမှုတွေရှိမယ် အကြံတွေးမှုမနောကံမှုကြီးရှိမယ်တရားနှလုံးသွင်းနေဆိုတာလည်းဒါမနောကံအဲ့လိုကြံတွေးမှုကြီးရှိမယ်ဆိုဒီအမှုမှန်သမျှဒီဒုဗယယန္တာတွေမှာကြတော့ကံရာတော့မမြောက်တော့ဘာမမြောက်တော့ဘူးကံအရာမမြောက်တော့ပါဘူးဖေ။ဒါကြောင့်မလို့ကမ္မဘဝတွေတော့သူတို့ကထူးချက်ကြုံဝင်ဘူး။သို့တော့ရေပုံရတာမန်ပုရုဇေတိတဘောတိခပုဂ္ဂိုလ်မှာတော့အဲ့ဒါတိခပုဂ္ဂိုလ်တွေအောက်ရိယာပုဂ္ဂိုလ် နော်အရိယာပုဂ္ဂိုလ်ရှိအောင်ပြောမှာဆိုတော့အောက်ကအရိယာပုဂ္ဂိုလ်9ယောက်ဆိုကြဆိုအရိယာပုဂ္ဂိုလ်9ယောက်နဲ့ဒီသာမန်ပုထုရှင်ကြီးနဲ့အားလုံးသောတတ္တဝါတွေမှာတော့ဘဝတစ်ကြောင်လုံးမှာပြုသမျှအမှုတွေဒီကကမ္မဘဝထဲမှာအကျုံးဝင်နေလို့ဘယ်လိုလေးတစ်ချက်နားလည်ခဲ့ရနားလည်ပြီးတဲ့အခါကျတော့ကမ္မဘဝနောက်ဦးစဉ်ဥပပတ္တိဘဝလေးကိုအရင်ဒီဒေသနာတော်အရင်ဒေသနာတော်ရှိနေတာအရင်ပြောပြီးတော့မှဒီကမ္မဘဝကိုပြန်ရှင်းပြတာ အဲ့ဒါကတော့ကမ္မဘဝဒီခုနပြောတဲ့ဘုံညာပိသင်္ကာရအဘုံညာပိသင်္ကာရအနိစ္စပိသင်္ကာရတဘဝဘောတကုမှာပြည့်တယ်ပြအဘုတွေဒီဒါကမ္မဘဝရှင်းလိုက်ပြီးတော့ဥပပတ္တိတော့တတဂတမောဥပပတ္တိဘောကာမဘောအရူပဘောအရူပဘောနေညာဘောအတိညာဘောနေဝတိညာနာတိညာဘောဧကောကာရဘောသုရောကာရဘောပြေသောကာရဘောအယံဥစ္စတိ ပပတ္တိကောမယံဥဇတိဥပါဒနာပစ္စယဘောဆိုပြီးလို့ဘုရားရှင်ကဟောအဲ့တော့တရဂရမောဥပပတ္တိဘောဥပပတ္တိဘဝဘာလို့ဥပပတ္တိဘဝဆိုတာဘာလဲဆိုတော့ကာမဘောရူပဘောအရူပဘောတို့တကယ်ကြီးအပိဓမ္မာသင်္ခုနဲ့တကယ်ကြီးကိုလည်းနားလည်ဘဝကြီးကိုပါဘယ်နှပါလဲတော့ ။ဝါကြီးကိုပါပါဗျာ။ဝါကြီးကိုပါဆိုတာဒါပြောတာ။အဲ့တော့နံပါတ်1သူသုံးစုစီသုံးစုစီမှတ်ရင်ပုံပြီးလွယ်ပါတယ်။အဲ့တော့နံပါတ်1အစုလေးအနေနဲ့မှတ်လိုက်လို့ကာမဘောဝရူပဘောဝအရူပဘောဝဗါလေတော့ကာမဘဝရူပဘဝအရူပဘဝဆိုပြီးသုံးမျိုးပါဗျာ။ဘောဝသုံးမျိုးဓာတုတစုမှတ်တာ။ပြီးတဲ့အခါကျတော့ဒိညာဘောအဒိညာဘောနေဝဒိညာနာဒိညာဘော တင်ညာဘောတင်ညာရှိတဲ့ဘဝအတင်ညာဘောတင်ညာမရှိတဲ့ဘဝဟောနေဝတင်ညာနာတင်ညာဘောတင်ညာရှိသေးတယ်မဟုတ်ဘူးတင်ညာမရှိသေးတယ်မဟုတ်ဘူးဆိုတဲ့ဘဝဆိုပြီးတော့ဘဝဒါ၃မျိုးဒုတိယစုပေါ့တင်ညာရှိတဲ့ဘဝတင်ညာမရှိတဲ့ဘဝတင်ညာရှိသေးတယ်မဟုတ်ဘူးတင်ညာမရှိသေးတယ်မဟုတ်ဘူးဆိုတဲ့ဘဝဆို ါဠိလိုလေးဆိုရင်လည်းဆိုပေါ့တင်ညာဘဝအတင်ညာဘဝနေဝတင်ညာနာတင်ညာဘဝဆိုပြီးဒုတိယအစုဘဝဘယ်နှမျိုးလဲတော့သုံးမျိုးပါဗျာမာရီတုံးဆိုတော့တင်ညာဘဝအတင်ညာဘဝနေဝတင်ညာနာတင်ညာဘဝတို့ဖြစ်ပါတယ်ဗျာဟောတင်ညာဘဝအတင်ညာဘဝနေဝတင်ညာနာတင်ညာဘဝဟောပြီးတဲ့အခါကျတော့နောက်တစ်စုတတိယမြောက်အစုသူလည်းသုံးခုပဲ ဧကောကာရဘောသုရောကာရဘောကိသောကာရဘောဟောဒုတိယတတိယအစုပါဧကောကာရဘောဒီနေရာမှာဝောကာရဆိုဧကဝောကာရဝောကာရကိုဒီနေရာမှာလွယ်လွယ်လေးနားလည်လွယ်အောင်မှတ်လိုက်ခန္ဓာလို့မှတ်လိုက်ဒါလည်းတော့ခန္ဓာလို့မှတ်ရပါမယ်ခင်ဗျာအဲ့တော့ဧကောကာရဘောဆိုခန္ဓာတစ်ပါးရှိတဲ့ဘဝဒါဘောရတယ်တော့ခန္ဓာတစ်ပါးရှိတဲ့ဘဝပါခင်ဗျာ နောက်စတုဩကာရဘဝဆိုတာခန္ဓာ၄ပါးရှိတဲ့ဘဝခန္ဓာဘယ်နှပါးရှိတဲ့ဘဝ၄ပါးရှိတဲ့ဘဝပါဗျာဟောနောက်တစ်ခုကပြင်သောကာရဘဝတော့ပြင်စဆိုတော့ငါဆိုတော့ပြင်သောကာရဘဝခန္ဓာ၅ပါးရှိတဲ့ဘဝဘာဘဝလဲလို့ခန္ဓာ၅ပါးရှိတဲ့ဘဝပါဗျာဒါကအုပ်စုတစ်ခု အဲ့တော့ဦးဇင်းတို့ဒီမှာလည်းပဲဟိုကာမဘဝရူပဘဝအရူပဘဝဆိုတဲ့လေးဒီပိုင်းလေးကိုအရင်ပြောပြီးမှဓမ္မဘဝပြန်တော့ကြရအောင်အဲ့တော့ဒီဥပပတ္တိဘဝဆိုတဲ့အပိုင်းအဲ့တော့ဦးဇင်းတို့ခွဲပြီးနားလည်ရမှာကာမဘဝနဲ့ဥပပတ္တိဘဝအခုကာမဘဝမှာ၃ကာမဘဝပြီးတော့ဥပပတ္တိဘဝမှာကာမဘဝရူပဘဝအရူပဘဝနောက်တစ်ခါတင်ညာဘဝအတင်ညာဘဝနေဝတင်ညာနာတင်ညာဘဝဒေဂောကာရဘဝသုရောကာရဘဝပိသောကာရဘဝ ဘဝနဲ့ကိုမျိုးဒါကိုဥပပတ္တိဘဝလို့ခေါ်တယ်လို့မှတ်မှတ်ပြီးတဲ့အခါဒီနေရာမှာကမ္မဘဝနဲ့ဥပပနာဥပပတ္တိဘဝကိုဦးဇင်းတို့နည်းနည်းလေးစပြီးတော့ဟိုကွက်ကွက်ပြပြဦးဇင်းတို့ဟိုနားလည်ထားတာလေ့လာကြရအောင်ပေါ့အဲ့တော့ကမ္မဘဝဆိုတာကိုဘယ်လိုနားလည်ရလဲဆိုတော့ဖြစ်ကြောင်းလို့နားလည်ရဘယ်လိုနားလည်ရဖြစ်ကြောင်းလို့နားလည်ရပါတယ်ခင်ဗျာ တော့ဘဝတော်ဘဝပဲဘဝဆိုတဲ့ဘဝထဲမှာကမ္မဘဝဆိုတာဖြစ်ကြောင်းနောက်တစ်ခါဥပပတ္တိဘဝကျတော့ဖြစ်ချင်းသဘောပါသဘောတယ်လို့ဖြစ်ချင်းသဘောပါဗျာအဲ့တော့ကမ္မဘဝတိဖြစ်ကြောင်းဥပပတ္တိဘဝတိဖြစ်ချင်းလို့ဘယ်လိုတစ်ချက်နားလည်ခဲ့ရနားလည်ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီမှာဒီဥပပတ္တိဘဝကိုစပြီးတော့ပြန်ပြောကြရအောင် အဲ့တော့ဖြစ်ချင်းဆိုတဲ့ဘဝဖြစ်ချင်းဆိုတဲ့ဘဝဖြစ်လာတယ်အဲ့တော့ခုတို့တကကြီးဒီမှာကြီးဦးဇင်းတို့ကြည့်အတေကဝိဇာရဏဥပါဒသင်္ခါရကြောင့်ခုလူဘဝလူခန္ဓာရတယ်လူဘဝလူခန္ဓာဖြစ်တယ်ဒါဥပပတ္တိဘဝလို့ခေါ်တာအဲ့တော့အဲ့ဥပပတ္တိဘဝထဲမှာဟိုဦးဇင်းတို့ဒီဘဝကြီးကုမျိုးတဲ့မှာဘယ်ထဲမှာပါအစာအုပ်ဆုံးကရုကာမဘဝရူပဘဝအရူပဘဝဘဝသုံးဆိုတော့ဦးဇင်းတို့တို့တကကြီးလူသားတွေကိုပြောကြမယ်ဆိုရင်ဘယ်ဘဝထဲပါတော့ဆိုတော့ ကာမဘဝထဲမှာပါတယ်ဘဝထဲမှာကာမဘဝထဲမှာပါပါတယ်ဖျားဒါဦးဇင်းတို့ကိုကဘယ်ဘဝထဲပါတယ်လဲပြန်ပြီးတော့ဟိုစမ်းစစ်ဖို့လိုတာပေါ့နော်အဲ့တော့ဦးဇင်းတို့အားလုံးဒီလူသားတွေဖြစ်တဲ့အတွက်ကြောင့်ကာမဘဝထဲပါအဲ့တော့ကာမဘဝဘယ်လောက်ရှိရောဆိုတော့တရားကြီးတွေဒီကမကြီးတွေ32ပုံကိုပါတယ်ခွဲခြားချလို့ရင်ကာမ7ပုံရှိတယ်ကာမဘယ်နှပုံရှိ7ပုံရှိပါတယ်ဖျား မြဲတိရိစ္ဆာန်ပိတာဒုရကေမရေဘဝတိရိစ္ဆာန်ဘဝပိတာဘဝဒုရကေဘဝဆိုတဲ့ဒီလိုကာမဘဝတွေကအောက်ကျန်ကြတဲ့ဘဝအပေလေးရှိရနောက်တစ်ခါလူဘုံနောက်တစ်ခါနတ်ပြည်6ထပ်ပါတယ်လို့နတ်ပြည်6ထပ်ပါဗျာပေါင်းလိုက်တဲ့ကအပေက၄ဘုံလူဘုံက2ဘုံ5ဘုံနတ်ပြည်6ထပ်နဲ့ပေါင်းတော့7ဘုံဒါကိုကာမ7ဘုံ အဲ့ဒါကိုကာမဘဝဘာဘဝလဲတော့ကာမဘဝပါဗျာအဲ့တော့ဦးဇင်းတို့ဒီလက်ရှိဒီကြောင့်မလို့ကာမဘဝထဲမှာကျုံဝင်နေတယ်လို့ပြောနောက်တကရူပဘဝအဲ့တော့မြမဘုံဤဘုံရတို့ဒီကကြီးဒီမှာကြီးကြောက်ဖို့ပြီးတော့မြမဘုံ20အဲ့မြမဘုံ20ထဲမှာရူပဘဝဆိုတာရူပဒီဇန်နေပေါ့နော်ရူပဘဝဆိုတာဇန်နေဟိုဦးဇင်းတို့ရှိကပြောခဲ့လို့ပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်တိုင်အောင်ပေါ့ဟိုသုတ်တန်နေရပြောနေ ဟိုအဘိဓမ္မာနေကြပြောရင်တော့ပြစ္စမဇန်တာရအောင်ပေါ့ဒီအဲ့လိုဒီရူပဝါစုဒဇန်ကြီးကိုရခဲ့ရင်အဲ့မှာပြစ္စမဇန်သုံးပုံဒုတိယဇန်သုံးပုံစသည်အဲ့ဒီအဲ့မှာခြုံလိုက်တဲ့အခါကျတော့ဗြဟ္မာဘုံရူပဝါစုဒဗြဟ္မာဘုံက16ပုံရှိတယ်ဘယ်နှပုံကြီး16ပုံရှိပါတယ်ဖေ။အဲ့ဒါကတော့ဒါဟိုရူပဝါစရရူပဘဝဟောနောက်တကအရူပဘဝအရူပယုံမရှိဘူးအရူပယုံမရှိတဲ့ဘဝ အဲ့ဒါကတော့ဦးဇင်းတို့အရူပအစံတွေကိုရခဲ့ဟိုသမထပိုင်းမှာဦးဇင်းတို့ကတိုင်းတွေကိုပြောတဲ့အခါပြောခဲ့အာဂါသနိသာယရဏဇံဝိညာဉ်နိသာယရဏဇံနေဝတညာနာတညာယရဏအာဂိတညာယရဏဇံနေဝတညာနာတညာယရဏဇံလို့ခေါ်တဲ့ဒီအရူပအစံတွေကိုရောက်အဲ့တော့အရူပအစံတွေကိုရောက်ပြီးဆိုတာကြောင့်လို့တာယုဂကလေးပြန်ပြောရင်အမှရုပ်တရားတွေလည်းအဖြစ်ကိုဆင်ញင်ရရုပ်တရားတွေကြောင့်မျက်စိယောဂနာယောဂစတဲ့ အာလည်းနဲ့ဆိုကိုင်းအတုံးနဲ့တုံးတခါတဲ့တက်ကြပူကြဒီလိုမျိုးတွေဖြစ်ကြရုပ်တရားထင်ရှားရှိနေလို့ရုပ်တရားကြီးမရှိရင်ဒီကကြီးတွေဒီကမကြီးတွေဒီလိုမျိုးမျက်စိယောဂနာယောဂအခုလိုကပ်ပြီးယောဂတွေပေါ့ဆိုရင်ဒီဟာလုံးမလားမလိုတော့ပါဘူးခင်ဗျာလိုတော့ဒါလည်းနဲ့ဆိုခံပြားတက်ကြခက်ကြကြီးဒါတွေကိုရှိအောင်မလားမရှိတော့ပါဘူးခင်ဗျာမရှိတော့မရှိရင်ဒီကကြီးဒီကမကြီးငြင်းကြမ်းဘူးလားငြင်းကြမ်းပါတယ်ခင်ဗျာငြင်းကြမ်းနေတယ်ဒါကြောင့်မလို့အဲ့လိုမျိုးပေါ့ အော်ဒီယုတ်တရားကြီးကြောင့်ဒီလိုမျိုးတွေဆင်းရဲဒုက္ခတွေနဲ့ကြုံရဆုံးရတယ်ယုတ်တရားကြီးမရှိတဲ့တရားတိတ်ပြီးတော့ချမ်းသာမှာပဲဒီလိုယုတ်တရားရဲ့အပြစ်ကိုခြင်းချင်းယုံမရှိတဲ့အခြေအနေကိုနှမ်းပြီးတော့ဟိုမှန်းစာပြီးတော့ထိုဘဝထိုအခြေအနေကိုရောက်ချင်နေဆိုတဲ့စိတ်စိတ်ထားနဲ့အဲ့ဒါ ကတိုင်းရှူနေတဲ့သူတော်ကောင်းတယောက်ပါလေကတိုင်းရုပ်တော့ဩငါအခုရှူနေတဲ့ဥမာပထဝီကတိုင်းရှူနေပထဝီပညာလို့ခေါ်တယ်ဒီကတိုင်းကိုကကတိုင်းပညာယုတ်ကြီးဖြစ်တယ်ငါကယုတ်တရားကိုလူကျင်တော့ပါပဲဆိုပြီးအဲ့ဒီကတိုင်းပညာယုတ်ကြီးပါပါပြီးတော့အာကာသကိုဒါလည်းဟိုစူးစိုက်ပြီးတော့ရှူရင်ပေါ့အနန္တအာကာသနဲ့အာကာသနဲ့သာရနာစီဒီကနေဆက်ပြီးထားပါလေဟိုဟိုဒီဝါဒညာနာနာနာစံပြောချင်တာကပြောချင်တာ ဒီအရုပဇာနေကိုစရှုတော့မယ်ဆိုရင်သူတရားရဲ့အပြစ်ကိုဆင်ခြင်ပြီးတော့ယုတ်တရားကိုမလို့ရင်ရဲ့ညွှန်ချတဲ့ဆက်စုပ်တွေညွှန်မောင်းတယ်ဆိုရင်စိတ်ကြီးစိတ်ထားနဲ့ဒါစပြီးအာထုတ်ရတယ်။အာထုတ်ရတဲ့အတွက်ကြောင့်သူကဒီဇာနေရသွားပြီဆိုရင်ကိုဇာနေကရင့်ကျက်လို့ကိုဇာနေရတွေကိုလည်းရှုံးကြတေတိတိုင်အောင်ဒါဇာမကြောင်းကြောင်းထိကြနိုင်ကြတယ်ဆိုကိုဇာနေကုသိုလ်စိတ်ကြီးသူတိတက်ပြီးတေကုန်သွားခဲ့ရင်သူဘောကသူတိတက်ပြီးတေကုန်တဲ့သူတော်ကောင်းတယောက်ဒီအဲ့ဒီအရုပအရုပကမှာအောင်ရောက် အဲအဲ့လိုမှပြမပေါ်မယ်ဆိုတော့ကသူ့မှာယုံရှိတော့ယုံမရှိနန္တရားတက်တယ်ဒါကြောင့်မလို့ဒီဘုံကိုကြတော့အရူဒီဘုံလေးဘုံအဲ့ဒါကိုခါလဲဆိုတော့အရူပဝါစရဘုံဒါကြောင့်မလို့အရူပဘောလို့ခေါ်တာအဘောဝလို့အရူပဘောဝလို့ခေါ်တယ်ဘယ်လိုခေါ်အရူပဘောဝလို့ခေါ်ပါတယ်ဖေဟာအဲ့တော့ဘောဝသုံးမျိုးဦးတဲ့တော့ခုနားလည်ပြီးနံပါတ်ပထမဦးဆုံးကရုတွေကပထမဦးဆုံးအုပ်စုတွေကပေါ့ နံပါတ်၄ကာမဘဝလက်ရှိဦးလေးတို့အကျုံးမြင်နေတယ်ကာမဘဝကာမဆက်တဘဝနောက်ရူပဘဝရူပပြမ16ဘဝနောက်ကအာရူပဘဝအာရူပ၄ဘဝဒါဆို32ဘဝပေါ့ဒါကအုပ်စုတစ်ခုကဲဒုတိယအုပ်စုတစ်ခုနဲ့သွားမယ်ဥပပတ္တိဘဝအရာဖြစ်ချင်းဆိုတဲ့ဖြစ်အကြောင်းမဟုတ်ဘူးဖြစ်ချင်းဆိုတဲ့ဘဝမှာနောက်ဘာတွေဖြစ်နိုင်လဲဆိုတော့တင်ညာဘဝတင်ညာရှိတဲ့ဘဝဘာရှိတဲ့ဘဝ တင်ညာရှိတဲ့ဘဝပါဗျာတင်ညာရှိတဲ့ဘဝဆိုတော့ဒီကနေ့ဒီမကြီးလွယ်လွယ်နားလည်လွယ်အောင်လို့တင်ညာဒီဒါစေတသိက်အဲ့ဒီစေတသိက်ဒီပြပစိတ်ဓာနာရဏစေတသိက်ဆိုရလို့ရအောင်စိတ်တိုင်းစိတ်တိုင်းနဲ့ရှင်နေပါနဲ့ရှင်စိတ်တိုင်းစိတ်တိုင်းနဲ့ရှင်ပါတယ်ဗျာအဲ့တော့ဘောတကုပဋိသင်္ဍေစပြလာပြီဆိုအဲ့ပဋိသင်္ဍေစိတ်ဖြစ်တာနဲ့ဒီပညာပါတယ် ဒီတင်ညာပါရင်အဲ့လိုဘဝမျိုးကိုတင်ညာဘဝဘာဘဝတင်ညာဘဝပါဗျာအဲ့တော့ဒီကကြီးဒီကောင်ကြီးဦးဇင်းတို့လူပုံလေးပဲအရင်စဉ်းစားကြည့်ပါဦးဇင်းတို့လူဘဝပြိတ္တနေစပြီးတော့နေပြီလူဘဝပြိတ္တနေစနေတော့မြို့ဝလေးနဲ့မှလူသားတယောက်အနေနဲ့ပြေကုန်ရညာနဲ့ရှင်ပဲပြိတ္တရှင်ပဲဆိုရင်ဒါအတိစိတ်ပေါ့ညာနာတံပယုတ်လို့ခေါ်တဲ့ဝိပဿနာညာနာတံပယုတ်လို့ခေါ်တဲ့ဒီဝိပဿနာနဲ့ပေါ့ရှင်တော်ရှင်ပဲစိတ်သုံးတဲ့ဒီလိုရှိတယ် အဲ34လုံးလောက်ရှိတဲ့အတွက်ကြောင့်လူဘဝစပြည်တယ်နေတဲ့အဲနံတရားဘက်က34ယုတ်တရားဘက်ကဘုနာကမ္မတာယုတ်30အဲ့လိုမျိုးနဲ့ပြည်တယ်စနေတဲ့အတွက်ကြောင့်ဦးဇင်းတို့ဘဝတည်တင်ညာဘဝဘာဖြစ်လို့လဲအတိစိတ်ထဲမှာဘုနာရှင်ကောရှင်မဲ့စေတသိက်33လုံးထဲမှာတင်ညာဆိုတဲ့စေတသိက်ကိလုံးတော့အကျုံးဝင်နေဘူးလားဝင်နေပါတယ်ခင်ဗျာဒါကြောင့်မလို့ယနေ့တို့တွေကဒီဒီမှာဒီဦးဇင်းတို့ရရှိထားတဲ့ဘဝနဲ့တင်ညာဘဝပါဘောပါ တင်ညာဘဝပါဗျာအဲ့တော့အတိစိတ်တိုင်းအတိစိတ်တိုင်းနဲ့ဒီတင်ညာဆိုတဲ့အမှတ်သားမှုကြီးကစေတသိက်ကလေးကရှင်တဲ့အတွက်ကြောင့်စိတ်ပါတိုင်းပါတိုင်းမှာဒီတင်ညာရှိတဲ့အတွက်ကြောင့်ဆိုကြပါစို့အပယ်လေးပုံအပယ်လေးပုံဆိုတဲ့ဒီတတ္တဝါတွေမှာလည်းပဲအတိစိတ်နဲ့ပရိသတ်နေနေတာမဟုတ်ဘူးလားဟုတ်ပါတယ်ဗျာဒီဒါကြောင့်မလို့သူတို့တည်တဲ့တင်ညာဘဝအဲ့တော့အပယ်လေးပုံတည်တဲ့တင်ညာဘဝလူပုံတည်တဲ့တင်ညာဘဝ ဟောနတ်လည်းကြည့်လိုက်ဟောနတ်ပြည်ကြောက်တာဘယ်ဘုံမှာပဲဖြစ်ဖြစ်နတ်တွေမှာလည်းဒီကကြီးတွေမရတိတံနေတဲ့အခိုင်မှာအသိစိတ်ကလေးမပါဘူးလားပါပါတယ်ခင်ဗျာအသိစိတ်ကလေးပါရင်တို့အသိစိတ်နဲ့စင်မောစင်ပဲတင်ညာစတဲ့ကိုခြံဖြစ်လို့ရပါမလားမရပါဘူးခင်ဗျာမရဘူးဒါကြောင့်မို့အဲ့ဒီနတ်ပြည်၆တက်တည်တဲ့တင်ညာဘဝနောက်ကနရူပဘဝကနရူပဝဆရဘဝလို့ပြောတယ်ရူပဘဝလို့ပြောတယ်အဲ့ရူပပြမဘဝ ရူပပြမဘောအဲပြမဘောရူပပြမဘောခုန16ဘောအဲ16ဘောထဲမှာအတ္တညတဘောတစ်ခုထားခဲ့အတ္တညတဘောမှာရိတ်သက်ဖြစ်တယ်အဲ့တော့ဆိုတော့သရုပ်ထဇံဘုံတွေကအတ္တညတဘုံတစ်ခုပေါ့ပြီးတော့မှဆိုတော့ပြစ္စမဇံဘုံတွေကအတ္တညတဘုံတစ်ခုထားပြီးကျန်တဲ့ပြမဘုံသမာဘုံအဲသမာဘုံဒီလေးပဲသူကအတိစိတ်နဲ့ဘောကအရှင်ကျွေးပြီးဖြစ်တဲ့အတွက်သူလည်းပဲနေညာဘဝဘာဘဝတဲ့တော့ တင်ညာဘောပါဗျာဟောနောက်တကခုနအရုပလေးပုံအရုပလေးပုံလည်းကြည့်လိုက်မယ်ဆိုရင်အောက်ကဖြစ်တဲ့အာဂါသနိသာယရဏဇံရဲ့အကျိုးဝိပဲဖြစ်တဲ့အာဂါသနိသာယရဏဇံပုံနောက်တကအာဂိဉ္စညာယရဏဝိညာဏိသာယရဏအာဂိဉ္စညာယရဏဆိုဒီအောက်အရုပဝါဇရဘုံရူပဝါဇအရူပဝါဇရဘုံ၄ဘုံနဲ့အောက်၃ဘုံကြီးတယ်ပဲသူကအတိအကျနဲ့ပြောဖြစ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘဝတွေကြီးတယ်ပဲသင် အဲ့တော့ဦးဇင်းတို့ကခုန30ဘုံကို ပြန်ကြည့်ရင်ကာမက17ဘုံဒုဗောဒရဘုံတွေက15ဘုံ17က15ရပေါင်းဒီမှာကြီးဒီမှာကြီးလောက်ရှိ26ပါဗျာ26 17က15ရပေါင်းတော့26နောက်တစ်ခါဒါကိုပေါ့လေဟိုတင်ညာဘဝလေးမှာပါနောက်တစ်ခါအရုပဘုံတွေကခုန3ဘုံပါတယ် တော့20ကြောင့်လည်း3ဝိုင်းပေါင်းတော့20နဲ့9ပါဗျာအဲ29ပုံကအဲ့ဒါပညာဘဝပဲဘာဘဝလဲတော့ပညာဘဝပါဗျာအဲ့တော့30ပုံထဲမှာ29ပုံရတော့ဘယ်နှပုံကျန်2ပုံကျန်အဲ့ဒီ2ပုံတွေကဒုတိယမြောက်ဖြစ်တဲ့အတင်ညာဘဝဆိုတာစိတ်ရှိနေတယ်များအတင်ညာရှိတယ်စိတ်မရှိရင်တင်ညာမရှိဘူးဆိုတော့စိတ်မရှိတဲ့ဘဝပေါ့အဲ့ဒါမှလည်းဆိုတော့ခုနအတင်ညာဘဝပဲဘာဘဝလဲတော့ အတညတဘောပါဗျာအဘောဘောသုံးမျိုးထဲမှာဆိုရူပသရဟိုရူပဝါရူပဘာဝထဲမှာပါတဲ့အဲ့ဒီအတညတဓမ္မဘုံဒီရုပ်တသက်ဖြစ်တာဒါကြောင့်မလို့သူ့တဏ္ဍာမှာအတိစိတ်မရှိဘူးတင်ညာမရှိဘူးဒါကြောင့်မလို့အဲ့ဒီဘဝတစ်ခုကိုတော့အတင်ညာဘဝဘာဘဝလဲတော့အတင်ညာဘဝပါဗျာဟောနောက်တစ်ခါ ခုနအရူပဘုံတွေကခုနဦးဇင်းတို့နောက်ဆုံးကြံခဲ့တာဒီနေဝတင်ညာနာတင်ညာဘဝဘာဘဝလဲတော့နေဝတင်ညာနာတင်ညာဘဝပါဗျာနေဝတင်ညာနာတင်ညာဘဝအဲ့ဒီဘဝကိုကြတော့ဒါသူကနေဝတင်ညာပရိတေဒလို့ခေါ်တာပေါ့ပါဠိလိုတော့ဓမ္မလိုပြောရင်တော့တားမြစ်ဦးဇင်းတို့ negative ခေါ်တာပေါ့နော်ဒီတားမြစ်တဲ့ဟာနှစ်ခု နေဝတင်ညာတင်ညာမရှိတာလေနာတင်ညာနေဝတင်ညာတင်ညာရှိတာလေပေါ့ ဒါအတင်ညာအတင်ညာမရှိတာလည်းမဟုတ်ဘူး။ဟောအဲ့ဘဝတစ်ခုကတော့သူကထူးထူးခြားခြား။တင်ညာမရှိဘူးလားဆိုတော့လည်းမဟုတ်ဘူး။တင်ညာရှိ။အာတကယ်တင်ညာရှိသလားဆိုတော့လည်းထင်ထင်ရှားရှားအသိဉာဏ်ထဲမှာဒါကလည်းသိတာလောက်အောင်ပေါ့ထင်ထင်ရှားရှားလည်းမရှိဘူး။အဲ့တော့တင်ညာမရှိဘူးလားဆိုတော့လည်းရှိ။အာရှိသလားလို့မေးပြန်တော့လေဒါကလည်းထင်ထင်ရှားရှားကြီးပြောတော့အောင်မရှိပြန်ဘူး။ဒါကြောင့်မလို့သူကြတော့တင်ညာရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်တော့ကြောင့်သူ့ကို နေဝတင်ညာနာတင်ညာဘဝဘာဘဝတဲ့တော့နေဝတင်ညာနာတင်ညာဘဝပါဗျာပြောတခါလေးဒီစကလုံးလေးကတော့တခါကြီးဒီမှာကြီးဟိုနားလည်ရတဲ့ခါကျတော့လွယ်လဲလွယ်တယ်ဟိုတခါလေးမှလည်းဒိုလိုလေးကတခါလေးကပ်ပြီးတော့ရှုပ်မနေတာဘူးလားရှုပ်ပါတယ်ဗျာအဲ့တော့ဦးဇင်းတို့ဟိုတင်ညာရှိတယ်လည်းမဟုတ်တင်ညာမရှိတယ်လည်းမဟုတ်ဘူးဒီမှာတော့ဦးဇင်းနားလည်လွယ်ဒီကွက်ကလေးကပုံလေးဖွင့်လိုက် အပြင်ဖန်ကောကလေးဒီအဖုံးလေးရှိတာပေါ့သူကမှဗာလဲဆိုတော့ရေကဖုံးထားတဲ့ခါကျတော့ရေငွေလေးတွေနဲ့ရေကဘာဖြစ်နေလဲတော့သူ့မှာရေငွေလေးတွေရေပေါက်သေးရှိတာပေါ့နော်ရေငွေလေးတွေရှိအဲ့တော့ဦးဇင်းတို့ဒီခွက်ဖုံးလေးကိုကြည့်လို့ရှိရင်ခိုင်းကြည့်တယ်မှာဒီမှာရေရှိလားလို့မေးရင်ဦးဇင်းတို့တောက်လောက်အောင်ရေရှိတယ်လားမရှိပါဘူးခင်ဗျာဒီနေ့လည်းဦးဇင်းတို့ရေပုံကရေတောက်မယ်ဆိုရင်ဒီခံကွက်ထဲကရေလေးပဲဦးဇင်းတို့ဒီတောက်မယ်ဒီခွက်ဖုံးထဲမှာရေရှိသလားဆိုတော့တောက်လောက်ဆိုရင် ရေမရှိဘူးဒါကြောင့်လို့ဦးဇင်းတို့ရေပုံရပြောရေမရှိဘူးဘာမရှိဘူးရေမရှိပါဘူးဖေ။ဒါပေမဲ့ဦးဇင်းတော်ဥမာဆိုကြပါစို့တစ်ခုခုစေးလေးတစ်ခုစေး6သွေးတဲ့နေရာမှာထားမယ်စေးတစ်ခုဦးဇင်းတို့ထည့်တယ်။ထည့်မယ်ဆိုရင်ဒီမှာဆိုကြပါစို့ဦးဇင်းကစေးလေးယူလိုက်တယ်ဒီပဟုံးလေးနဲ့ထည့်မယ်။ဒီမှာမှတကယ်ကြီးတွေတကယ်ကြီးတရားရောက်ရှိတယ်။ဟာရှင်မြမထည့်နဲ့မထည့်နဲ့အဲ့ဒါစိုးနေတဲ့ရေတွေနဲ့ဟုတ်လား။အဲ့မှာစိုးတယ်အစိုးတက်ရှိတယ်။အဲ့တော့သူ့မှာရေရှိတယ်ပြောတယ်ဟုတ်လား အင်မတန်ချော့သွေ့ပြီးရေကြည့်လို့မရတဲ့ပစ္စည်းလေးတစ်ခုပေါ့ဟုတ်လားဆေးလေးတစ်ခုကိုငါထည့်သိမ်းထားတော့မယ်ဒကာဒကာကြီးတွေမှရေပြောမယ်အရှင်များအဲ့ဒီမထည့်နေအဲ့မှာရေတွေနဲ့ရေတွေနဲ့ဒါပေမဲ့စောစောကတောက်ဖို့ကြတော့ရှင်များအဲ့ခွေပုံကြီးတွေရေမှာမရှိတာပဲဟုတ်ပလားအဲ့တော့ဇလိုရင်ပြောနေတာကဒီခွဲပုံးလေးထဲမှာသူကတောက်တော့အောင်ရေတော့မရှိဘူးဒါပေမဲ့ရေလုံးလုံးမရှိတာလားဆိုတော့လေမဟုတ်ပြန်ဘူးသူ့မှာ ဒီအဆိုဓာတ်ဆိုတဲ့ဒီမှာဟိုရေငွေ့နဲ့ဒီရေပေါက်လေးတွေပေါ့အဆိုဓာတ်ရေဆိုတာတော့ရှိတယ်ဒါပေမဲ့တောက်လောက်အောင်ပြီးတော့ရေရှိကြလားမရှိပါဘူးခင်ဗျာဒီအဲ့ဒီဘောပဲဦးဇင်းတို့ခုနဒီနောက်ဆုံးနေဝတ္တညာနာတင်ညာဘဝဆိုတာတင်ညာမရှိတာတော့လေမဟုတ်ပြန်ဘူးလုံးလုံးကြီးတင်ညာမရှိတာမဟုတ်ဘူးအဲတုံးတော်လည်းပဲတင်ညာရှိသလားဆိုတဲ့အခါမှာလည်းတကယ်အာတင်ညာဆိုတဲ့ဒီစေတသိက်အနေနဲ့ထင်ထင်ရှားရှားကြီးရှိနေတာလို့လည်းမဟုတ်ဒါကို နေဝတင်ညာနာတင်ညာဘဝလို့ခေါ်တယ်အဲ့တော့32ပုံကိုဦးဇင်းတို့ပြန်ပြောမယ်ဆိုရင်အဲဒုတိယအုပ်စုဖြစ်တဲ့တင်ညာဘဝဒီ29ပုံရှိတယ်အတင်ညာဘဝဒီတဘုံနေဝတင်ညာနာတင်ညာဘဝဒီတဘုံပေါင်းလိုက်တော့ဘယ်နှပုံလဲ32ပုံပါဗျာ30တဘုံအဲ့တည်းမှာဦးဇင်းတို့ကဘယ်ဘဝတည်းပါတင်ညာဘဝလားအတင်ညာဘဝလားနေဝတင်ညာနာတင်ညာဘဝလား ပညာဘဝထဲမှာပါပါတယ်ဖေ။ပညာဘဝထဲမှာပါတယ်ဘယ်လိုနားလည်ရလဲဦးဇင်းတို့ဟိုတိတိကျကျလေးဟိုဟာပြုခက်ပါနောက်ဒါဒုတိယအုပ်စုပြီးတဲ့တတိယအုပ်စုဧကောဂါရဘဝဆောရကပြောတယ်ဝောဂါရဆိုတော့အနာလို့လို့နားလည်အောင်မှတ်ရင်ခန္ဓာတစ်ပါးရှိတဲ့ဘဝဟောခန္ဓာတစ်ပါးရှိတဲ့ဘဝခန္ဓာတစ်ပါးရှိတဲ့ဘဝဆိုတကယ်ကြီးဒီမှာကြီးအရင်ဆုံးလေးပေါ့ရုပ်တည်ရူပခန္ဓာ နောက်တကဝေဒနာဆိုတဲ့ခံစားမှုလေးဒီဝေဒနာခံတာတင်ညာဆိုတဲ့မှတ်သားမှုလေးဒီတင်ညာခံဝေဒနာတင်ညာမှကျွေးနဲ့စေတသိက်တွေမှန်သမျှဒီသင်္ခါရခံဟောနောက်တကအတိစိတ်ဝိညာဉ်လေးဒီအတိစိတ်မှန်သမျှဘယ်အတိစိတ်ပဲဖြစ်ဖြစ်အတိစိတ်ဒီဝိညာဉ်နဲ့ခန္ဓာဆိုပြီးအဲ့လိုခန္ဓာ၅ပါးကိုအရင်ပတ် မှတ်တာတော့ဦးဇင်းတို့စိတ်ဖြစ်ရင်ဒီကကြီးတွေဓမ္မကြီးတွေစိတ်တည်တာအများတန်းပါတယ်အနည်းဆုံးတော့စိတ်လေးခုနှစ်လုံးပါတယ်ပါတယ်အဲ့တော့မှပရိသတ်ရေးစိတ်မျိုးဆိုဦးဇင်းတို့ဟိုကုသိုလ်ရဲ့အကျိုးဆိုရင်ဒါများတာပေါ့အကုသိုလ်ရဲ့အကျိုးဆိုရင်တော့လေနည်းနည်းတော့နည်းတာပေါ့ဒီအတွက်နည်းတယ်ဆိုတော့မှဦးဇင်းတို့စိတ်တစ်လုံးလောက်ရှိဥလောကနာကုတ်တရိရနာဆိုခဲ့စိတ်တစ်လုံးအဲ့တော့ပြောနေတာကအသိစိတ်ဖြစ်တာနဲ့ အဲ့ဒါစေတသိက်ပါတယ်စေတသိက်ပါရင်စေတသိက်ရဲ့မှာဒီဝေဒနာတိလက်သဘာစိတ်ရာသာနာစေတသိက်ပညာတိလက်သဘာစိတ်ရာသာနာစေတသိက်ဖြစ်တယ်ကြောင့်စိတ်ဖြစ်တဲ့ဘဝတွေပိုင်းဒါကြီးတွေပိုင်းအနည်းဆုံးတော့အဲ့နာခန္ဓာ၄ပါးရတယ်ဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုရဲစိတ်ဖြစ်တာနဲ့အဲ့ဒီမှာခန္ဓာနာခန္ဓာ၄ပါးရတယ်လို့ပြရပါခန္ဓာ၄ပါးရစိတ်ဖြစ်တာနဲ့နာခန္ဓာ၄ပါးရပါတယ်ဖျားစိတ်ဖြစ်တာနဲ့နာ ၄ပါးရအဲ့တော့ဒီမှာနံပါတ်1ဧကောကာရဘဝဆိုတာခန္ဓာတစ်ပါးလေးရှိတဲ့ဘဝခန္ဓာတစ်ပါးလေးရှိတဲ့ဘဝဆိုအဲ့ဘဝမှာဒီကိဒီမှာစစ်ဖြစ်ပါအောင်မဖြစ်နိုင်ပါဘူးဖေ။ရောက်မလို့အဲ့ဧကောကာရဘဝကိုမှတ်လိုက်ဆိုတော့ကဟိုအတ္တညာဘဝနဲ့အတူတူပဲအတ္တညာတဗြမဘုံကိုအတ္တညာတဗြမရဲ့ဘဝကိုခေါ်တယ်။ရုပ်တသက်ဖြစ်တဲ့ဘဝ။အဲသူ့ကိုကြတော့ဗာလဲလို့နော် ဧကောဂါရဘဝခန္ဓာတစ်ပါးတည်းရှိတဲ့ဘဝပါရှိတဲ့ဘဝခန္ဓာတစ်ပါးတည်းရှိတဲ့ဧကောဂါရဘဝပါဗျာအဲ့ဒါအတ္တညတပြမဘဝကိုခေါ်တယ်ဟောဒုတိယညာစတုဝောဂါရဘဝဟောစတုဝောဂါရဘဝဆိုခန္ဓာ၄ပါးရှိတဲ့ဘဝဟောခန္ဓာ၄ပါးရှိတဲ့ဘဝဆိုကြတော့လေတို့တွေကအေးအေးမိုင်းကိုတန်းပြီးတော့ကြည့်ပေါ့ခန္ဓာ၄ပါးရှိတဲ့ဘဝ အဲ့တော့အတိစိတ်တစ်လုံးပါလို့ရှိရင်စတော့ကပြောတယ်နာခန္ဓာ၄ပါးကလို့ပါပြီးသားဖြစ်နေဘူးလားဖြစ်နေပါတယ်ဖေ။မသူကအဲ့မှာအတိစိတ်ပါကြတဲ့နာခန္ဓာ၄ပါးဆိုသူ့ဘဝကဟိုခန္ဓာ၄ပါးရှိတဲ့ဘဝဆိုနောက်ထပ်ရုပ်ပါလို့ရအောင်မရတော့ပါဘူးဖေ။အဲ့တော့သူ့ကိုဗာမှတ်လိုက်တယ်ဆိုတော့အဲ့ဒါအရူပဗြဟ္မဘုံ၄ပုံအဲ့ဒါကိုအရူပ အဝါဟုတ်ရှိတော့ကပြောရင်အရူပပေါ့အဲ့ဒါကိုပြောစတုဝောကာရဘဝအဲ့တော့အရူပဗြဟ္မဘုံ၄ဘုံဒီစတုဝောကာရဘဝခန္ဓာ၄ပါးရှိတဲ့ဘဝဘဝဒီအရူပဘဝဗါလဲတော့အရူပဘဝဒီခန္ဓာ၄ပါးရှိတဲ့ဘဝပါဗျာဟောအရူပဗြဟ္မဘုံ၄ဘုံအရူပဘဝဒီခန္ဓာ၄ပါးရှိတဲ့စတုဝောကာရ အဲအဲ့ဒါဆိုရင်ခုန30ပုံထဲမှာကိုဦးဇင်းတို့ဧကောဘွားဧကောကာရဘွားရကအတိညာတဆိုဆိုတဲ့ဘုံနောက်သုရောကာရဘွားရကအရူပ၄ဘုံဆိုတော့၅ဘုံပေါင်းလိုက်တော့အဲ့တော့30ပုံထဲက5ဘုံလုံးဘယ်နှဘုံကျန်26ဘယ်နှဘုံကျန်26ဘုံကျန်ပါတယ်ဖေ။အဲ့ဒီ26ဘုံသတော်ကပြောတဲ့အပေလေးဘုံရဲ့လူဘုံရဲ့လက်ပြီး6တက်ကေကာမက7တက် ခုနရူပ16ပုံနဲ့အတ္တညတပုံလုပ်လိုက်တဲ့အခါကျ15ပုံအဲ15ပုံနဲ့ကာမ17ပုံနဲ့ပေါင်းမြမကြီး15ပုံရင်ကာမ17ပုံနဲ့ပေါင်း26ပုံအဲ့ဒါကိုဟောပြင်စောကာရဘဝခန္ဓာ၅ပါးရှိတဲ့ဘဝအဲ့တော့ခန္ဓာ၅ပါးရှိတဲ့ဘဝဒီဘဏဘဝဘဏဘုံရှိတယ်လို့မေးတော့ 26ပုံရှိပါတယ်ဖေ။26ပုံရှိတယ်။အဲ့တော့ဦးဇင်းတို့ကတတိယအုပ်စုတွေကဧကောကာရဘောဟသုဘောကာရဘောဟပိသောကာရဘောဟဆိုတတိယအုပ်စုတွေကိုကြည်ရင်တို့တကကြီးတကမကြီးတွေဦးဇင်းတို့ဘယ်ထဲမှာအကျုံးဝင်လဲ။ပစ္စဝောကာရဘောဟ9ပုံရှိတဲ့အဲ9ပါးရှိတဲ့ထဲမှာကျုံးဝင်ပါတယ်ဖေ။ဒီရောကာရဘောဟလို့ခေါ်တဲ့ခန္ဓာ9ပါးရှိတဲ့ဘဝထဲမှာအကျုံးဝင်နေတယ်။ဒါလိုသဘောကျမယ်။ဒါကတော့ဘောကြီးကိုနား ဘာကြီးကိုပါနားလည်အောင်ပေါ့ကေထာဓာတိဥပပတ္တိမောအဲ့တော့သူကဖြစ်ချင်းသဘောပဲဖြစ်ချင်းသဘောအတိတ်ကအကြောင်းတွေညီညွတ်ရင်ဖြစ်လာမယ်ကာမဘဝမှာဖြစ်မလားရူပဘဝမှာဖြစ်မလားအရူပဘဝမှာဖြစ်မလားတင်ညာဘဝမှာဖြစ်မလားအတင်ညာဘဝမှာဖြစ်မလားနေဝတင်ညာနာတင်ညာဘဝမှာဖြစ်မလားအာဧကောကာရဘဝမှာဖြစ်မလားသုရောကာရဘဝမှာဖြစ်မလားပြင်သောကာရဘဝမှာဖြစ်မလားအဲ့လိုဖြစ်လာတယ်အကြောင်းလို့သူ့ကိုဖြစ်ချင်းသဘောဒါလည်းတော့ဖြစ်ချင်းသဘောပါဗျာ အဲ့ဖြစ်ခြင်းသဘောကသူ့ရှိမှာခုနပြောတယ်ကမ္မဘဝဆိုဖြစ်ကြောင်းရှိတယ်။မရှိတော့ကမ္မဘဝဆိုရဲဖြစ်ကြောင်းရှိပါတယ်ဖြစ်တာ။တော့ကမ္မဘဝကိုဦးဇင်းတို့ပြန်ပြီးတော့ပြောကြတော့မယ်ဒီမှာအဲ့တော့ကမ္မဘဝကိုကိုဥပပတ္တိဘဝတော့ဘဝကြီးကိုကနားလည်ပြီဆိုရင်ကမ္မဘဝကိုပြန်ပြောကြရအောင်ဆိုတော့ကမ္မဘဝတွေဒီပုံရပြောတော့ပြုသမျှအဲ့ဒါဦးဇင်းတို့ကုသိုလ်အကုသိုလ်ဒီကံတွေအလုံးတွေဒါကမ္မဘဝနားလည်ရအောင်ချုပ်ပြီးတော့ပြောလိုက်လို့ရှိတယ် ဒါတနည်းအားဖြင့်ထပ်ပြောမယ်ဆိုကာယကံမှုကာယကံနဲ့ပြုတယ်ဝစီကံနဲ့ပြောမယ်ဆိုမယ်မနောကံနဲ့ကြံပြီးမယ်ဒါတွေအလုံးဒီကာမဘဝ။အော်နောက်တစ်ခါချုပ်မိအောင်ပြန်ပြောရင်ဒီပစ္စုပန်ဘဝမှာပြုသမျှဘဝတစ်ခုမှာအကျုံးဝင်နေတဲ့ပြုသမျှအမှုတွေဒီကကမ္မဘဝ။ဘာဘဝလဲလို့ကမ္မဘဝပါဗျာ။ သို့တော့ရှိကဟာလေးကိုပြန်ထောက်ဖို့ဥပါဒါနပစ္စယဘောဆိုတဲ့အတိုင်းပြုသမျှအမှုတွေဒီဘဝဆိုတာဥပါဒံကြောင့်ဖြစ်လာတဲ့ပြုသမျှအမှုတွေဒီဘဝဘာကြောင့်ဖြစ်လာလဲဥပါဒံကြောင့်ပြုသမျှဖြစ်လာတဲ့ဘဝပါဗျာဒီကာမဘဝဟုတ်ပြီအဲ့တော့ဦးဇင်းတို့ဥပါဒံဘောဇွလမှုဆိုတဲ့ဥပါဒံကြောင့်ပြုရင်ပြုသမျှအမှုတွေဒီဒါကာမဘောကံလို့ခေါ်တယ်ဒီမှာနားလည် အဲ့တော့ဒီနေရာလေးမှာဒီကမ္မဘဝကိုရှင်းပြပြဒါကြီးတွေဒီမှာပြည့်စုံဖို့ပါဒေသနာတစ်ခုလုံးကိုခြုံပြီးတော့ဦးဇင်းတို့ဒီနေရာမှာကြည့်လိုက်ရင်ပို့ပြီးတော့သိလာတယ်သင်ကြားတယ်မြင်လွယ်တယ်ပြည့်စုံဖို့ပါအဲ့တော့ပြည့်စုံဖို့ပါဦးဇင်းတို့အင်္ဂါရဒကာကြီးတွေဒီမှာရေးကြည့်ရတာအင်္ဂါရ12ခုရှိတယ်အဲ့အင်္ဂါရ12ခုကိုဒီမှာရက်တည်တာဥပါဒနာပစ္စယဘောဥပါဒံကြောင့်ဥပါဒံဆိုတာတကယ်ကြီးဒီမှာရေပြောတော့ဒါကိလေသာပဲဗါတဲ့တော့ ဥပါဒံဆိုတာကိလေသာပါဗျာကိလေသာပဲကိလေသာပဲဆွဲလန်းမှုပဲအဲ့တော့တဏှာကိုရင့်ကျက်လာတဲ့အာကောင်းလာတဲ့တဏှာဒီကဥပါဒံအဲ့တော့အဲ့ဥပါဒံကြောင့်ပြုသမျှမှုတွေကမ္မဘောဝဒါတစ်ချက်အဲ့တော့ဒကာကြီးတွေဒီမှာဒီဘောမှာဦးဇင်းတို့ဥပါဒံဆိုတဲ့ကဆွဲလန်းမှုတွေရှိကြတယ်ဆွဲလန်းမှုတွေကြောင့်ကိုယ့်ရဲ့ဒီဥပါဒံကိုအခြေခံပြီးတော့ကာယကံမှုပြုမယ်ဝစီကံမှုပြုမယ် မနောကံမှုလေးကြံတွေးမယ်ဆိုရင်အဲ့ဒါဒါကံဉာဏ်တည်ဟိုတစ်ဖက်မှာရှိသေးတယ်ဦးတို့နှံ့ကြည့်လိုက်တခါကြီးတယ်မှာဟိုးကြည့်ပါအဝိဇ္ဇာပစ္စယသင်္ခါရဗါတယ်တော့အဝိဇ္ဇာပစ္စယသင်္ခါရပါဗျာအဝိဇ္ဇာပစ္စယသင်္ခါရမှာဒီအခုဦးဇင်းတို့ပြောခဲ့တဲ့ဥပါဒပစ္စယဘောမှာဒီဥပါဒံကိုအခြေခံပြီးပြုသမျှပြောသမျှအမှုတွေဒီကာမဘောဆိုတာတကယ်ပြောရင်ဒါပြုသမျှပြုသမျှ ပြောသမျှကြံစီသမျှအမှုဆိုတာတခါကြီးတွေကမရတာဟာသင်္ခါရပဲမဟုတ်ဘူးလားဟုတ်ပါတယ်ဖေဟာသို့တော့ဒီနေရာမှာဒါဘဝအနေနဲ့ဓမ္မဘဝအနေနဲ့စကားလုံးကိုတုံးလိုက်ပြီးရှေ့မှာပြန်ရင်ခုနအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်ပြုတဲ့သင်္ခါရဘာလဲဒီသင်္ခါရရှေ့ကပြောခဲ့သလိုပဲကုသိုလ်အကုသိုလ်ဒါတွေပဲမဟုတ်ဘူးလား ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတနည်းအားဖြင့်ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိစာပိသင်္ခါရတွေပဲအဲ့တော့နောက်တစ်ခါကာယကံဝစီကံမနောကံဆိုတဲ့ဒါကာယကံမှုဝစီကံမှုမနောကံမှုတွေကိုဒါကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရတုံးတယ်အဲ့တော့အဲ့မှာဦးဇင်းတို့ပြိတ္တဘုတ်ဘက်ကိုခြုံကြည့်သွားဒီနေရာမှာတို့တခိုက်တွေမှာယူဦးဇင်းပြောချင်တာကဘာလဲဆိုတော့ရှင်းမှရှိခဲ့တဲ့အဝိဇ္ဇာအကြောင်းသင်္ခါရဖြစ်အခုဒီမှာရှိတယ် ဥပါဒံကြောင့်ကမ္မဘဝဖြစ်တယ်အဲ့နှစ်ခုကိုဒီကိကြီးရက်ကြည့်အဲ့တော့ပရိစ္ဆသမုပ္ပတ်ဆိုတာဘဝသုံးခုဝင်းစင်နေတယ်ဆိုတာကိုနားလည်သိချင်တာမဟုတ်လို့ရှိရင်ဒီကိကြီးတွေဒကမာကြီးတွေဒီကလေးမှာပရိစ္ဆသမုပ္ပတ်ကပြစ္ဆုတ်ပတ်တဲ့ကိုဟောတယ်လို့ဒီလိုမျိုးသွားပြီးတော့ထင်တတ်ယူတတ်ကြအဲ့တော့ပရိစ္ဆသမုပ္ပတ်ဆိုတာဘဝသုံးခုဝင်းဆက်ထားတာပဲဘဝသုံးခုလဲပတ်နေတာပဲဒါကိုပရိစ္ဆသမုပ္ပတ်လို့ဒီမှာကြည့် အဝိဇ္ဇာပြည့်ရသင်္ခါရသူတွေကအဝိဇ္ဇာကိုအခြေခံပြီးပြုနေတဲ့သင်္ခါရအဲ့တော့အဝိဇ္ဇာပြုတဲ့သင်္ခါရကိုကြည့်လို့ကြည့်ဒါကြီးဟိုးမှာပြိဿသမုပ္ပါဦးဇင်းတို့နှံ့ပြီးတော့တင်းညိုဗိဓမတသင်္ခါကျမ်းလေးကိုကြည့်လိုက်အဝိဇ္ဇာသင်္ခါရအတိတောအတ္တဗါတယ်တော့အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမှာဘယ်ကာလမှာဖြစ်အဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမှာ ဖြစ်ပါတယ်ဗျာ အဝိဇ္ဇာနဲ့သင်္ခါရသည်အတိတ်ကာလမှာဖြစ်ခဲ့တယ်။ဒါကြောင့်မလို့ဦးဇင်းတို့အတိတ်ဘဝကပြုခဲ့သမျှပေါ့အတိတ်ဘဝအတိတ်ကာလကပြုခဲ့သမျှအဝိဇ္ဇာကိုအခြေခံပြီးပြုခဲ့သမျှသင်္ခါရတွေကဒါအတိတ်မှာကျုံးတယ်။သူတို့ကရင့်ကျက်လို့ကျေးဇူးပြုလိုက်တော့မှသင်္ခါရပစ္စယဝိညာဏဆိုဦးဇင်းတို့ဒီမှာပြည့်တယ်ဝိညာဉ်နေနဲ့လာပြီးတော့ဒါဖြစ်ကြတာပေါ့။အဲ့တော့ဦးဇင်းတို့ကိုယ်ဘဝလေးပဲကိုပြန်ကြည့်အတိတ်ကအဝိဇ္ဇာနဲ့သင်္ခါရကိုအခြေခံပြီးခုဒီဘဝလူဘဝလူခန္ဓာတွေဝိညာဉ်နဲ့ရောက်တလာရတာပတ်တာဝင် ရတယ်။ဟောနောက်တစ်ခါဇာတိဇရာမရဏအနာဂတောအတ္တဇာတိဇရာမရဏအခုဦးဇင်းတို့ဇာတိရလာပြီဇရာမရဏဆက်သွားအဲ့ဒါကအနာဂတ်အနာဂတ်အဲ့တော့ဈာထဲမှာပါကြတော့ဝိညာဏလုံးသရဏဖတ်တာဝေဒနာတဏှာဥပါဒမဝဆိုတာကြံ့တယ်အဲ့ဒါကပြစ္ဆုတ်ပံပြစ္ဆုတ်ပံထဲမှာအကျုံးဝင်မြန်တယ်လို့ဘယ်လိုနားလဲရအောင် အဲ့တော့အဲ့မှာကိုကျွန်တော်ဒီကြောင့်မလို့ပြိဿသမုပ္ပါဒေသနာတို့ဒီအဲ့ဒါဘဝသုံးခုကိုဝင်ဆက်တာဒါကြောင့်မလို့အဝိဇ္ဇာသင်္ကာရတိတောအတ္တဇာတိတရာမရဏအနာဂတောအတ္တပစ္စေအတ္တပစ္စုပန်တော်အတ္တဒါလို့ပြောတယ်နောက်တစ်ခုဒီမှာထပ်ပြီးဦးဇင်းကဘာပြောချင်လို့ဆိုတော့အဝိဇ္ဇာကြောင့်သင်္ကာရဖြစ်ခုဓမ္မဥပါဒံကြောင့်ကမ္မဘဝဖြစ်တယ်ဆိုတဲ့နေရာမှာဒီကကြီးဒီကိုစဉ်းစားကြည့်အဝိဇ္ဇာတကူတွေကသင်္ကာရကိုဖြစ်စေတာလား ဥပါဒံဆိုတဲ့ဆွဲလမ်းမှုတစ်ခုတည်းကကမ္မဘဝလို့ဆိုတဲ့ဒီကုသိုလ်အကုသိုလ်ပုံညာပိသင်္ခါရအပုံညာပိသင်္ခါရအနိစ္စပိသင်္ခါရတွေကိုဖြစ်စီတာလားဆိုပြန်တဲ့အခါကျတော့မဟုတ်ဘူးမဟုတ်ဘူးဆိုတာကဦးဇင်းတို့အဝိဒါသင်္ခါရဂိဏပဏိဒာတဏုပါဒနာဘဝတိဂဟိတာဘုံတိအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတဲ့အပိုင်းမှာအဝိဇ္ဇာကိုယူလိုက်တာနဲ့တဏှာကေဥပါဒံကေဘဝကျုံလို့သွားတယ်အဲ့တော့ဒီနေရာမှာကိလေသာဝုကိုပဲပြောမယ်ဆိုရင် အဝိဇ္ဇာနဲ့တဏှာအကျုံးဝင်ပါတယ်အဝိဇ္ဇာကိုယူလိုက်တာနဲ့ဒါတဏှာနဲ့ဥပါဒံအကျုံးဝင်ဘူးလားဝင်ပါတယ်ခင်ဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေအတိတ်ကိုနှမ်းမှတ်မြပြီးအတိတ်ကဥစဉ်လို့ဘလို့ဘဝကိုရောက်စေတဲ့ခံတစ်ခုထူထောင်နေအဲ့မှာအဝိဇ္ဇာဆိုတဲ့ပฏิနေလေးရှိတယ်နောက်တစ်ခါအဲ့အဝိဇ္ဇာကိုအခြေခံပြီးတော့လူဘဝကိုတော်တော်မမောတယ်ဆိုတဲ့အမှုတရားတန်အနည်းဆုံးလို့ရှိမယ်သုတောင်းပတ္တနာပြုခြင်းနဲ့ပြုမယ်ပြုခြင်းမှလည်းပြုမယ်အဲသို့တော့အနုတ္တယတန်နေနေတော့အဲ့မှာဒါရှိနေနေတဏှာ အော် နောက်တစ်ခါဥပါဒံဆွဲလန်းမှုလေးလူဘဝလူခန္ဓာကိုဆွဲလန်းနေဆိုဥပါဒံလေးရှိတယ်အဲ့ဒီဥပါဒဏ်လေးရှိတော့ရှေ့ကပြုခဲ့တဲ့မြအဲ့အဝိဇ္ဇာလို့ပြောလိုက်ပြီမဟုတ်လားအဝိဇ္ဇာတဏှာဥပါဒဏ်ကိုအခြေခံပြီးတော့မှသင်္ခါရကိုပြုတော့ထိုသင်္ခါရကဒါဟာဖြစ်ပြီးတာနဲ့ပြတ်သွားတော့သူကစွန့်ရင်ကမ္မတတ္တိတွေကျန်နေအဲ့ဒီစွန့်ရင်ကမ္မတတ္တိတွေကဒါတဲ့ကျင့်ကြံလို့ကြီးပြုလိုက်တဲ့အခါတို့တကရေးတဲ့မှာကြီးသူ့ဘဝလူခန္ဓာလို့သင်တို့ရောက်မလာဘူးလားရောက်လာပါတယ်ဖေ။ဟုတ်လားဒါလေးကိုတစ်ချက်ကြည့်လို့ရင်ဒါ ကိလေသာဝုဒ္ဓီကိုထားတဲ့အယုံဝင်ဆိုတာဒီမှာကိုယ့်ကိုယ်ကိုမြင်အောက်ဒီဘက်တစ်ဘောကတခါပြန်ကြည့်ဒီဘက်တစ်ခုကိုပြန်ကြည့်တဲ့အခါကျတော့တဏှာဥပါဒနာဘောဂေနအဝိဇ္ဇာအော်ဦးဇင်းတို့အခုဒီမှာကြည့်တဏှာကြောင့်ဥပါဒံဖြစ်တယ်မနေ့ပြီးခဲ့တဲ့အကားကဟုတ်ကဲ့တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဆိုတဲ့အပိုင်းပါတဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဦးဇင်းတို့အခုကာမဘဝကိုပြောနေတယ်သူကအနိကအကြောင်းက ဥပါဒံအဲဥပါဒံရဲ့နောက်အကြောင်းတစ်ခုကိုထပ်ရှာရင်တဏှာအဲ့တော့တဏှာနဲ့ဥပါဒံကြောင့်ပြန်ပြောမယ်ဆိုရင်တဏှာဥပါဒံဒီနီးစွာသောအကြောင်းပေါ့ဒီကာမဘဝဖြစ်နီးစွာသောအကြောင်းဥပါဒံဒါမဲ့သူရှိမှာကပြီတဏှာရှိအဲ့တော့တဏှာနဲ့ဥပါဒံဒီကာမဘဝရဲ့အကြောင်းအဲ့ဒီတဏှာနဲ့ဥပါဒံကိုယူရင်ကိလေသာဝချင်းတူတဲ့အဝိဇ္ဇာကိုပါယူရပြန်တယ်ဘာကိုယူရပြန်လဲကိလေသာဝချင်းတူတဲ့အဝိဇ္ဇာကိုပါယူရပါတယ်ခင်ဗျာ အဲ့တော့ဒကာကြီးဒီကမကြီးခြုံပြောအဝိဇ္ဇာဖြစ်စရာသင်္ခါရမှာသင်္ခါရကိုဖြစ်စေတာအဝိဇ္ဇာလို့ဆိုပြီးအဝိဇ္ဇာတခုတည်းမဟုတ်ဘူးတဏှာနဲ့ဥပါဒံလည်းပါလေပါလဲပါတဏှာနဲ့ဥပါဒံလည်းပါပါတယ်ဖေ။တဏှာနဲ့ဥပါဒံလည်းပါတယ်လို့မျိုးလေးနားလည်ရ။ဟောနောက်တက အခုဒီမှာဥပါဒနာပစ္စယကိုဥပါဒံကြောင့်ဒီကမ္မဘဝဖြစ်တယ်ဆိုတဲ့အပိုင်းမှာလေးပဲဦးဇင်းတို့ ဥပဒံဆိုတာနဲ့ဒီပြိုင်နေတဲ့သူရှိရကိလေသာဝဖြစ်သူရဲ့အဝိဇ္ဇာရဲ့တဏှာရဲ့မပါရဘူးလားပါပါတယ်ဖေယမကမ္မဝကိုဖြစ်စေတာအဝိဇ္ဇာတဏှာဥပါဒံဒီလိုပဲဦးဇင်းတို့ပြန်ပြီးတော့နားလည်ရအဝိဇ္ဇာတဏှာဥပါဒံအဝိဇ္ဇာဆိုတာတရားကိုရမသိဖို့ဝိဇ္ဇာရတယ်တဏှာတဏှာဆိုတာတရားကိုရလောဘဥပါဒံလည်းပဲဦးဇင်းတို့ကာမဥပါဒံကိုယူမယ်ဆိုတဏှာရမသိဘူးတဏှာရဆိုတဏှာရတဏှာရလောဘကိုပဲယူရဥပါဒံအရာလောဘကိုပဲ သို့တော့ဒါကကာမုပါတယ်ပြောတာဘုရားတို့တနေ့ဟိုတနေ့ကပြီးခဲ့တဲ့အပတ်ကပြောတဲ့ဘလို့ဥပါဒံ၄ပါးရှိတော့ဉာဏ်နဲ့ဒိဋ္ဌုပါဒံသီလပတ္တုပါဒံအတ္တဝါဒုပါဒံ၄ကတော့ဒီပါဒါကဒီဒိဋ္ဌိဆိုတဲ့ဟိုမှားမှုပေါ့အယူမှားမှုတွေမှာသူကအကျုံးဝင်ပေါ့ဒိဋ္ဌိနဲ့တော့လောဘနဲ့ဒိဋ္ဌိလောဘနဲ့ဒိဋ္ဌိအဲ့တော့ကထဒါကပြောချင်တာကဘာလဲဆိုတော့ကာမဘဝ ကိုထောက်ပြီးတော့နှံ့ကြည့်လိုက်လို့ရှိရင်ဒီပရိသတ်သမုပ္ပါဒေသနာတော်ကြီးဒီဘဝသုံးခုကိုဝင်ဆက်ထားတာလို့ဒီလိုသိသိချင်တာဘဝသုံးခုကိုမလုပ်ထားတယ်ဝင်ဆက်ထားရတယ်ဖေ။တိတ်ကေပစ္စုပန်နဲ့အနာဂတ်ဒါဦးဇင်းတို့ကဒီဘောကကိုယ်ကပစ္စုပန်မှာနှံ့ကြည့်တော့အတိတ်ဘဝနောင်လာမဲ့အနာဂတ်ဘဝဒီပစ္စုပန်ဘဝဘဝသုံးခုလို့ဒီလိုပြောတယ်။နောက်အနာဂတ်ဘဝတစ်ခုကိုမိမိတို့ကရောက်သွားတယ်ဒီဘဝမှာသုတိပြည့်ဒီတေလုံးလို့ခံဟိုအရတ္တမဉ္ဇဉ်ပုံညာနဲ့မရသေးဘူးဆိုရင်နောက်အနာဂတ်ဘဝတစ်ခုရောက် အဲ့နော်နာဂဘဝတစ်ခုကလမ်းပြီးရက်ကြည့်လိုက်ပြန်တော့လေဒီအတိတ်ဘဝပြီးတော့ပစ္စုပန်ဘဝနောင်လာမဲ့အနာဂတ်ဘဝဒီလိုပဲဘဝသုံးခုဘဝသုံးခုဝင်စင်နေတာဒါကိုပြိဿသမုပ္ပါဒ်ကိုဘယ်လိုခေါ်တယ်လို့နားလည်ရမယ်နားလည်ပြီးတဲ့အခါဒီနေရာမှာဆွမ်းလန်းမှုကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝနဲ့ဥပပတ္တိဘဝပေါ့နော်ကမ္မဘဝဖြစ်တယ်ဥပပတ္တိဘဝဖြစ်တယ်ဆိုရင်အပိုင်းလေးကိုထပ်ပြီးပြောပြောတဲ့အခါကျတော့ဒကာကြီးဒကာမကြီးစဉ်းစားကြည့်ဆွမ်းလန်းမှုဆိုတာသိပြီးတော့ ဦးဇင်းတို့ဟိုဟိုအရေးကြီးရယ်ဆွဲလမ်းမှုအရေးကြီးရတော့ဘာကိုပြောရအောင်ဦးဇင်းတို့အနာဂတ်ဘဝတွေကိုအဲ့ဒီဆွဲလမ်းမှုကအဆုံးဖြတ်ပေးတယ်အဲ့တော့ဆွဲလမ်းမှုဥပါဒံလို့ပြောလိုက်လို့ရှိရင်ဦးဇင်းတို့ဒီဥပါဒံဆိုတဲ့အပိုင်းမှာဦးဇင်းတို့ဘာတွေပါလဲဆိုတော့ဒီဆွဲလမ်းမှုကိုအခြေခံပြီးတော့ပြုလိုက်တဲ့စေတနာပါတယ်ဘာပါတော့စေတနာပါပါတယ်ခင်ဗျာနောက်တစ်ခါ ပတ္ထနာလို့ခေါ်တယ်ဆူတောင်းမှုပါတယ်ဘာပါတော့ပတ္ထနာလို့ခေါ်တဲ့ဆူတောင်းမှုပါပါတယ်ဖေဟာတောင်းတမှုပေါ့နော်ဆူတောင်းမှုတောင်းတမှုဆိုတာပါအဲ့ဒီနှစ်ချက်တည်းအဲ့ဒီချက်ကြီးအရေးကြီးတယ်အရေးကြီးတဲ့အခါကျတော့ဦးဇင်းတို့ဒီညမှာဟိုတာရကလေးတွေနဲ့ထုတ်တို့တကကြီးအထက်မိုင်းကြီးပြောကြရအောင်အဲ့တော့ဆွမ်းလန်းမှုဒီအရေးပါတယ်ဦးဇင်းတို့တို့တကကြီးအထက်မိုင်းကြီးအနာဂတ်ဘဝကိုအဆုံးအဖြတ်ပေးနိုင်တယ်အဆုံးအဖြတ်ပေးနိုင် အဲ့တော့ဒီလိုဟိုမှာဒီဝတ္ထုလေးတစ်ခုရှိတယ်ဒုဒကကြီးတွေခမကြီးတွေကြားဘူးလေအမျိုးသားနဲ့အမျိုးသမီးတနေ့မှာအမျိုးသားကတည်ဆုံးသွားတည်ဆုံးသွားတဲ့အခါကျတော့ဘာဖြစ်တော့အဲ့ဒီအမျိုးသမီးပေါ်မှာတွေ့တာလေအိမ်ရှင်မပေါ်တွေ့တာလေဆိုတဲ့စိတ်ထားအဲ့စိတ်ထားနဲ့ဘာဖြစ်တော့အဲ့အိမ်မှာပြန်ပြီးတော့ပထမဦးဆုံးပေါ်မှာအမွေဖြစ်တယ်ထင်ဘာဖြစ်တယ်လဲ မွေသွားဖြစ်ပါတယ်ဖေ။မွေဖြစ်တယ်။အဲ့ဒီမှာမွေမြတ်ဖြစ်တာပဲ။ကြည်ုံဒကာကြီးတွေကမကြီးအဲ့တော့ဒီညမှာဒကာကြီးတွေကိုပို့ပြီးတော့ဒကာကြီးတွေကမကြီးဆွမ်းလန်းတာတော့ဘသူကိုဆွမ်းလန်းလဲကိုယ့်ရဲ့အိမ်ရှင်ဒါအိမ်သူတထဇနီးမယားကိုသွားပြီးတော့ဆွဲလိုက်။ဘောတစ်ခုကိုညီကုန်းတတ်တော့မယ်အဆုံးတတ်တော့တဲ့အချိန်မှာသွားပြီးတော့ဖြစ်တာ။ဆွမ်းလန်းမှုကြောင့်ဖြစ်တာ။တွန့်တော်ဒကာကြီးတွေကမကြီးအဲ့ညမှာရက်ပြီးအခါကြည့်ပြီးအဲ့ဒီဆွမ်းလန်းမှုရဲ့နောက်မှာဆွမ်းလန်းမှုကြောင့်သင်္ခါရပြုတယ်။ ကုကမ္မဘဝဖြစ်တယ်ဆိုရင်အဲ့ဒီအချိန်မှာဆွဲလန်းမှုကြောင့်တော့သူဒီကုသိုလ်သို့မဟုတ်အကုသိုလ်ကတော့သူထူထောင်လိုက်ဆိုတာဆိုတော့အဲ့ဒီအချိန်လေးမှာထူထောင်မှာတော့မဟုတ်ဘူးသို့တော့ဘဝတစ်ခုလုံးမှာပြုထားသမျှကုသိုလ်တွေရှိရဲ့အကုသိုလ်တွေရှိအဲ့ဒီပြုသမျှကုသိုလ်တွေအကုသိုလ်ကတော့ထားပါအကုသိုလ်ကတော့ဘယ်ဘဝရောက်ပါလို့ထူထောင်ပြီးဘူးမှတော့အကုသိုလ်ကိုပြုမှာမဟုတ်ဘူးသို့တော့တစ်ဖက်ကကုသိုလ်ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေဆူတောင်းတဲ့အခါမျိုးလေးရှိဆူတောင်းတဲ့အခါလေးဆူမတောင်းတာမျိုးလေးရှိအဲ့တော့ဒီနေရာမှာရက်ကြည့်လိုက်လို့ရှိရင် အဲ့ဒီနောင်ဘောကငွေဖြစ်အောင်ဆိုပြီးတော့ဒီအမျိုးသားတွေဗိုက်ရည်ဖိုက်ရည်ဆူတောင်းပါဘူးမတောင်းပါဘူးခင်ဗျမတောင်းဘူးဆူတောင်းပြီးတော့လေသူကံတစ်ခုခုကိုထူထောင်လာမျိုးလေသူ့မှာမရှိဘူးဒါပေမဲ့အဲ့ဘောင်ဝတစ်ခုမှာပြုတ်ခဲ့တဲ့ကံတွေကတော့များစွာရှိမယ်ကုသိုလ်ကံတွေလည်းရှိမယ်အကုသိုလ်ကံတွေလည်းရှိတယ်ဒါပေမဲ့အဲ့ကုသိုလ်ကံအကုသိုလ်ကံတွေကအခုတေဂာနိအခြေအနေမှာဆွမ်းလမ်းမှုဆိုတဲ့ဥပါဒဏ်ရဲ့အထောက်ပံ့ကိုရသွား အဲ့တော့ဥပါဒဏ်ကခုနပြောတဲ့ဒီအမျိုးသမီးအိမ်ရှင်မအပေါ်မှာဆွဲလန်းနေဆိုတဲ့အထောက်ပံ့ကိုဥပါဒဏ်နဲ့ရောက်တော့ဘာဖြစ်သွားတော့အဲ့ဒီဘောကသုတိပြတ်ကြီးတည်တော့အဲ့အဲ့အိမ်ဝင်ချင်းမှာပြန်ပြီးတော့ဝေသွားပြရတယ်။မွေပြစ်တယ်ပေါ့မွေသွားတော့ဒါမွေသူ့ဟာသူ့ဥဥမဲ့ဖြစ်မယ်။တိုးတော့အဲ့အိမ်ဝင်ချင်းမှာလာပြီးတော့ဟိုဟိုဘဝကိုကျင့်လေရတယ်အဲ့မှာလာပြီးတော့အဲ့ဝင်ချင်းမှာလာဖြစ်တယ်။အဲ့တော့မွေပြစ်တယ်မွေပြစ်တဲ့အခါနောက်ဆုံးတို့တို့ပြောပါလေအဲ့မွေဘဝကလည်းခါလေအဲဒီ ဒီအယုသမီးရလည်းမှာအိမ်မမူကြီးရလာလာလို့အိမ်ခေါင်ပေါ်မှာရောက်နေပြီဆိုတော့ဒါနောက်ဆုံးတော့တုတ်တင်လိုက်တယ်တည်တော့ပြန်ငွေကတည်သွားတယ်ဘာလားဖြစ်တော့နွားဖြစ်ပြန်နေဘာဖြစ်တော့နွားဖြစ်ပါလေခင်ဗျာအဲ့အိမ်မှာပဲလာပြီးတော့နွားပြန်ဖြစ်တယ်ကဲစဉ်းစားကြည့်ဒီကကြီးတွေမှာဒီတွေ့တာမှုဆိုတဲ့ဥပါဒဏ်ဒီဘလောက်ဦးဇင်းတို့တတ္တဝါတွေကိုတခါလဲဟိုကျေစုပြုနေတယ်ဆိုတာဒီကကြီးတွေဒီကကြီးကြီးနွားလာဖြစ် ဒါနဲ့နွားလာပြည့်တဲ့နွားလာပြည့်တဲ့အခါကျတော့လေဒါဘာကြောင့်လို့ဒီနွားနွားပြည့်ရမှာလူကြီးလူဒီခါလေးစုတော့ဘယ်သူမှတောင်းမှာဒါပေမဲ့ဥပါဒံဆိုတဲ့အစွဲဒီအင်ဂျင်မပေါ့သူ့ရဲ့ဇနီးဟောင်းပေါ့ဇနီးမယားဟောင်းပေါ့မှာတွေ့တာလေဆိုတဲ့ဒီစိတ်ကြောင့်ဒါကလာပြီးတော့အတိတ်ကအကုသိုလ်ကံကလည်းရှိကျိုးပေးခွင့်ရှိတဲ့အကုသိုလ်ကံလည်းရှိတယ်ဒီဘက်မှာလာတွေ့တယ်ဆိုတဲ့ဥပါဒံလည်းရှိတယ်ရှိတဲ့အခါကျမှဖြစ်တော့ဒါကလည်းလာပြီးတော့နွားပြန်ဖြစ်တယ်နောက်ဆုံးအဲ့နွားအဲ့နွားကလည်းနောက်ဆုံးတော့အဲ့နွားလည်းပဲဒါကလည်းသူ့ဟို သေတယ်ဆိုကြပါလို့နောက်မှသေပြန်တော့ပါလာပြီအဲ့အိမ်မှာပြန်ပြီးအဲ့အမျိုးသမီးရဲ့တဏ္ဍာမှာလာပြီးတော့ဒါရင်သွေးရတနာလာဖြစ်တယ်မျိုးသမီးကနောက်မျိုးသားရတယ်ဆိုကြပါအဲ့တော့အဲ့မှာလာပြီးမျိုးသားဖြစ်ဖြစ်မောဟိုရင်သွေးရတနာနဲ့လူပြန်ဖြစ်ဆွမ်းလန်းလာတော့ဆွမ်းလန်းစိတ်ကြီးဒကာကြီးဒကာမကြီးစဉ်းစားကြည့်အဲ့တော့ဒကာကြီးဒကာမကြီးငါသားငါမီးငါသားငါမရပဲငါဆွမ်းလန်းနေဆိုတဲ့စိတ်ကြီးဘာဖြစ်တယ်လဲလို့မေးအဲ့လိုဖြစ်တယ်ဟုတ်ပလားဒကာကြီးဒကာမကြီးအမွေဘွားရောက်ချင်သလားနွားဘွားရောက်ချင်သလား ဒီစဉ်းစားကြည့်ပေါ့ဘသူကရောက်ချင်မှာတော့ဘသူမှမရောက်ချင်ဒါပေမဲ့စွမ်းလန်းမှုကအားကောင်းသွားပြီဆိုရင်အဲ့လိုကိုမလိုချင်တဲ့ဘဝတွေကိုရောအဲ့ကံတွေကပြစ်မချနိုင်ဘူးလားပြစ်ချနိုင်ပါတယ်ဗျာပြစ်ချနိုင်လေဒါဦးဇင်းတို့ဒီခါကြီးဒီကမကြီးအားလုံးဦးဇင်းတို့တတိထားရမှာချက်အဲ့တော့စွမ်းလန်းမှုဒီအဲ့လိုဘဝတစ်ခုဥပပတ္တိဘဝကိုပြစ်ချတိုးတော်သူ့မှာဘာလို့လဲခုနကံဆိုတာလိုတာပေါ့ကံဆိုတာလိုဥပါဒဏ်ကြောင့်ကံမပေါ့ဒီအဒီကံတွေကရည်ကျက်တဲ့အခါမှာ ဥပပတ်ဒီဘွားကိုပြစ်ချောင်ဥပါဒံမှာဆွဲလန်းမှုပါလို့ပြစ်အဲ့တော့ဒါကြောင့်မလို့ဒီနေရာမှာဦးဇင်းတို့ဒါဆိုရင်ဒီဥပါဒံဆိုတဲ့ဆွဲလန်းမှုကြောင့်ဟုတ်လားစေတနာဆိုတဲ့ကံတွေပြုမယ်ပေါ့ကာယကံပြုမယ်ဝစီကံပြုမယ်မနောကာယကံပြုမယ်ဝစီကံလည်းပြောမယ်မနောကံလည်းခြံတွေးမယ်ဒါဆွဲလန်းမှုကိုအခြေခံဖြစ်တယ်သူတို့ကရည်ကြက်လို့ရှိရင်ဥပပတ်ဒီဘွားကိုပြစ်ချမယ်လို့ဘွားနဲ့ဘွားအပယ်လေးပုံစသည်အရဒီလိုဘွားတွေကိုသူကပို့လိုက်အဲ့တော့ဒီနေရာမှာဦးဇင်းကဘာပြောချင်လို့ဆိုတော့စေတနာပြီးနောက်တော့ခုန ပတ္ထနာဆိုတဲ့ဆူတောင်းမှုဗါတဲ့တော့ပတ္ထနာလို့ခေါ်တဲ့ဆူတောင်းမှုပါဗျာအဲ့တော့ဒီကကြီးတွေကမအဲ့ပတ္ထနာလို့ခေါ်တဲ့ဆူတောင်းမှုပေါ်လိုသလားမလိုဘူးလားလို့မေးရင်လိုတယ်လို့ပြောရပါမယ်ဗျာလိုတယ်လို့ပဲပြောရမှာဦးဇင်းတို့ဒီကလေးမှရှိတယ်ဟိုဒေသနာတော်ကိုခြုံပြီးတော့ပေါ့ဦးဇင်းတို့မကြည့်တတ်လို့ရှိရင်ဒီကလေးမှာဗါလဲဆိုတော့ဝတ္တနေတိကဌာနမျိုးပြုတယ် ဘာမျိုးအလူချမ်းသာပြရပါလို့ညာချမ်းသာပြရပါလို့ဆိုပြီးတော့ဒီလိုကောင်းမှုဒါနတစ်ခုပြုမယ်သီလတစ်ခုစောင့်ဟောဒါမှမဟုတ်လေဇန်မာဘတ်တွေရအောင်အာထုတ်ပြီးဒီမှာဘဝရရပါလို့ဆူတောင်းပြီးဇန်တွေရအောင်အာထုတ်အဲ့ဒါဒီကောင်းလာလို့မေးရင်ရေပုံရဝတ္တနေတိတာဖြစ်တဲ့အတွက်ကြောင့်ဝတ္တနေတိတာဆိုတန်ត្រာကိုရှိနေတယ်လို့ဘယ်လိုပြောလဲဒါပေမဲ့ဝတ္တနေတိတာတိုင်းဟာဆိုတဲ့ခါကျဝတ္တနေတိတာတော့ဝတ္တနေတိတာပဲဒါပေမဲ့ဦးဇင်းတို့ဟိုသင်္ခါရုပ္ပသင်္ခါရ ပတ်သင်္ခါရုပ္ပတ္တိတုတ်ဆိုတဲ့ဒီတုတ်တန်တစ်ခုရှိတယ်အဲ့ဒီတုတ်တန်မှာကျတော့ဦးဇင်းတို့အဲ့ဒီတုတ်တန်ရဲ့ထားကြတာဦးဇင်းတို့ကစိတ်ဝင်စားတော့သင်္ခါရုပ္ပပတ္တိတုတ်ဆိုတဲ့ဒီတုတ်တန်တစ်ခုရှိတယ်ဦးဇင်းတို့ဥပရိပန္နတာမှာလာအဲ့မှာသူကဒီစုတောင်းရင်ပြည့်နိုင်တဲ့အကြောင်းတွေစုတောင်းရင်ပြည့်နိုင်တဲ့အကြောင်းတွေဒီဘောတစ်ခုဘောကောင်းတွေရနိုင်တဲ့အကြောင်းတွေဒီဖွင့်ပြတဲ့အပိုင်းမှာဒီအယံမကောအယံပရိပဒါတိဆိုတဲ့ဒီလိုဟိုဘောတစ်ခုဘောကောင်းတစ်ခုကိုရနိုင်တယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဖွင့်တဲ့အခါမှာ ဒီလိုမောတကုတ်ကိုရနိုင်တယ်ဆိုတာတတ္တာတီလကုတ္တစာကပညာဆိုတဲ့အားကိုရှိရဗါလဲတော့တတ္တာတီလကုတ္တစာကပညာဒီတရား၅မျိုးရှိရင်တဲ့ဒီကိုဟိုဘဝကောင်းတွေရနိုင်တယ်ခါပေါ့ဒါပေမဲ့အဲ့ဘဝကောင်းရနိုင်တယ်ဆိုတာဒီတိုင်းရသလားလို့မေးတဲ့ခါကျတော့ခါကလားဘာပြောတော့ယနာယင်ပြင်စဓမ္မအတိနပတ္တနာတတ္တဂတိအနိဘတ္တာ ကဲတဏ္ဍသီလသုဒ္ဓစာကပညာဆိုတဲ့ဒီတရား၅ပါးတော့ရှိတယ်တဲ့ဒါပေမဲ့သူ့မှာနတ္တိပတ္ထနာတဲ့စုတောင်းမှုဆန္ဒပြုတယ်စုတောင်းတယ်တောင်းတမှုဆိုတဲ့ဆန္ဒပြုမှုစုတောင်းမှုတော့မရှိဘူးတဲ့မရှိရင်အဲ့ပုဂ္ဂိုလ်ရဲ့ဘဝဒီတတ္တဂတိအနိပတ်ကိုပုဂ္ဂိုလ်ရဲ့ဂတိဒီလည်းမမြဲဘူးအဲ့တော့ဒကာကြီးတွေဒကာမကြီးတွေမှာမှတတ္တသီလသုဒ္ဓစာကတော့ရှိတယ်ရှိလို့လည်းကုသိုလ်ကောင်းမှုတွေပြုတယ်ကုသိုလ်တရားတွေနားတယ်ဒါပေမဲ့စုမတောင်းဘူး ဘယ်ဘဝရောက်အောင်ပါလူကြီးစုမတောင်းဘူးစုမတောင်းရင်အဲ့ဒါအနိဘတ်တာတတ္တဂတိအနိဘတ်တာအဲ့ပုဂ္ဂိုလ်ရဲ့ဂတိဒီမမြဲဘူးအဲ့တော့ဒီကုသိုလ်ကသူကနောက်ဆုံးလေးမှာဦးဇင်းပြီးမှဆက်ပြောသူကဘာလို့ဆိုတော့ကောင်းကင်ပြလိုက်တဲ့တုတ်အဲ့တော့ဦးဇင်းတို့ကုသိုလ်တွေတော့ပြုတယ်တတ္တတိတာသုဒ္ဓဆာကကိုအခြေခံပြီးတော့တတ္တတိတာသုဒ္ဓဆာကပညာကိုအခြေခံပြီးကုသိုလ်တွေပြုတယ်ပြုတယ်ပြုတယ်ဒါပေမဲ့ဘာမှစုမတောင်းဘူးစုမတောင်းရင်သူကဘာဖြစ်တော့အဲ့စုမတောင်းတဲ့အတွက်ကြောင့်အဲ့လိုပုဂ္ဂိုလ်ရဲ့ဂတိကြီးမြဲမလားမမြဲဘူးလား မမြဲပါဘူးခင်ဗျာမမြဲဘူးအဲ့တော့ကုသိုလ်ကောင်းမှုရှိပေမဲ့လည်းပဲအကုသိုလ်ကလည်းကိုယ်ကဆောင်နိုင်သေးတာမှမဟုတ်တာအကုသိုလ်ကြီးကုသိုလ်ကြီးတွေပြုနေတဲ့ဘဝတစ်ခုလုံးမှာအကုသိုလ်တွေကိုတခါလဲလုံးလုံးကိုမပြုဘူးလေဘာကံမှမရှိဘူးဆိုတော့ဒါတစ်မျိုးကိုတွေကကုသိုလ်လည်းပြုတယ်အကုသိုလ်ကကိုတွေတန်ရမှာတခါကြီးတွေတခါကြီးတန်ရမှာမရှိဘူးလားရှိပါရဲ့ခင်ဗျာရှိနေနိုင်တာပဲရှိနေနိုင်တဲ့အခါကျတော့ကုသိုလ်လေးပြုပြီးတော့သူ့ကတော့မတောင်းဘူးဩဟိုတန်ခါရှိပါလေကွာသူမတောင်းဘူး ဒါပေမဲ့အကုသိုလ်ကြလည်းကိုကမရှောင်နိုင်ဘူးအဲ့ဒါဒကာကြီးဒကာမကြီးခုနဝတ္ထုတွေရတယ်ဒကာလေးအင်ရှင်မျိုးသမီးကိုဒကာကြီးရဲ့အရင်သုတိပြတ်တိတင်နေလို့အင်ရှင်မျိုးသမီးကိုဆွဲလို့ရှိအဲ့အိမ်ဝင်ကျင်မှာတော့ဟမ်ငွေဖြစ်မလားတီကောင်ဖြစ်မလားပေါ့နော်ဟုတ်လားအဲ့တော့ဒကာကြီးတွေပြောတော့ဒကာမကြီးတွေတူတူပဲသွားဆွဲလို့ရှိရင်ဖြစ်မှာပေါ့နော်အဲ့တော့စူအောင်တောင်းတာကို ကုသိုလ်ကောင်းမှုတွေတော့ရှိနေတယ်ဒီဘက်မှာဒီဘက်မှာလည်းအကုသိုလ်ကောင်းမှုတွေရှိတယ်စုကမတောင်းတာဘူးဘာပြရမှာလဲစူတောင်းမထားဘူးပတ္တနာမရှိဘူးဆိုရင်အဲ့ဘုဘွယ်ခတိတစ်ချက်နောက်တစ်ခုပါလဲတော့ယတဗဒနာအဒီနာပြင်္ဂဓမ္မတတ္တပိအနိပတ္တာဟောယတဒီအကျဉ်းနောက်ပုဂ္ဂိုလ်တယောက်အကျဉ်းပုဂ္ဂိုလ်တယောက်ပုဂ္ဂိုလ်နောက်တယောက်မှာကျတော့ဘာဖြစ်တယ်တော့ယတပဋ္ဌနာအတ္တိဆူတောင်းမှုရှိတယ်အာလူဖြစ်ရပါလို့လူချမ်းသာဖြစ်ရပါလို့သို့မဟုတ်နတ်ချမ်းသာဖြစ်ရပါလို့ဆူတောင်းမယ် လူဆိုရင်တော့လူမွတ်တော်ဆူတောင်းမှာမဟုတ်ဘူးနတ်လည်းနတ်မွတ်တော်ဆူတောင်းမှာမဟုတ်တောင်းမှတောင်းရင်လူတောင်းမှာတော့လူချမ်းသာနတ်ချမ်းသာတောင်းမှာပါခင်ဗျာကဲကောင်းပြီအဲ့လိုလူချမ်းသာနတ်ချမ်းသာဘဝကိုစုတော်တောင်းတယ်တဲ့ပုဂ္ဂိုလ်တယောက်ကဒါပေမဲ့တတ္တပင်စဓမ္မာနပင်စဓမ္မာထိုပုဂ္ဂိုလ်မှာအဲ့ပင်စဓမ္မာတရား၅မျိုးမရှိဘူးဗါတဲ့တော့တတန်သီလတုဒ္ဒစာကပညာဗါတဲ့တော့တတ္တာသီလတုဒ္ဒစာကပညာအော်တရား၅မျိုးမရှိပြန် စုတော်တောင်းနေတယ်ဒီတတ္တသီလသုတ္တဆာကပညာစုတဲ့တရား၅မျိုးမရှိပြန်ရင်လေတဲ့အဲ့ဒီပုဂ္ဂိုလ်ဒီလည်းပဲတတ္တဂတိအနိကတာပဲအဲ့ဒီပုဂ္ဂိုလ်ရဲ့ဂတိဒီလည်းမြဲမလားမမြဲပါဘူးခင်ဗျာမြဲနိုင်ဘူးဘာလို့လဲတတ္တသီလသုတ္တဆာကမရှိတော့ကောင်းမှုတွေမြဲမှာပေါ့ကောင်းမှုတွေနေပြီးတော့စုပဲတောင်းနေရင်တော့မကောင်းမှုကိုတွင်တွင်ကြီးပြုနေတဲ့ပုဂ္ဂိုလ်တယောက်ရဲ့ဂတိဒီလည်းသူ့တောင်းတိုင်းရောဂတိကမြဲမှာမဟုတ်သူလိုချင်တဲ့ဘဝမျိုးရမှာမဟုတ်ကြောင့်ဂတိမမြဲဘူးဟောနောက်တစ်ယောက် ယေတံဥပယံအဋ္ဌိတေတံဂတိဣဗတ္တာယေတံဥပယံနတ္ထိအကျဉ်သူတွေမှာအချို့ချို့ပုဂ္ဂိုလ်တွေမှာတော့ဥပယံနှစ်မျိုးလုံးရှိနေတယ်အာတကားတဲ့တတ္ထာတိတသုတ္တဇာကပညာဆိုတဲ့ဒီတရား၅ပါးလည်းရှိဟာနောက်တကဒီတရား၅ပါးပြင်မှာစူတောင်းမှုလည်းရှိနေပြန်တယ်စူတောင်းမှုတွေရှိတယ်အဲ့တော့တရားနှစ်မျိုးဖြစ်သွားတယ်နံပါတ်1တတ္ထာတိတသုတ္တဇာကပညာဆိုတဲ့တရား၅ပါးလည်းရှိတယ် နံပါတ်1စူတောင်းမှုလည်းရှိနေတယ်စူတောင်းမှုလည်းရှိတယ်အဲ့လိုတရားနမစုံညီသွားပြီဆိုရင်တော့တဲ့ဒေသံဂတိနိဗ္ဗာန်ထိုကဲ့သို့သောပုဂ္ဂိုလ်ရဲ့ဂတိတိနိဗ္ဗာန်ငဲတယ်ဂတိပါဖြစ်တယ်ငဲပါတယ်ဖေဟာဘုရားတရားကြီးဒီကမကြီးဒီညမှာစဉ်းစားကြည့်ပေါ့မိမိတို့မှာတတ္တသေတာသုဒ္ဓဇာကပညာဆိုတဲ့ဒီတရား၅ပါးလည်းရှိပြီအဲ့ဒီတရား၅ပါးရှိတယ်လို့ပြီးတော့တခါမလုပ်မလို့ ဆူတဲ့တောင်းလေမဆူကြောင့်လို့ဒါနပြုပြီးတိုင်းဆူတောင်းမယ်လူချမ်းသာပြပါလို့သို့မဟုတ်နတ်ချမ်းသာပြပါလို့အာဒီနပြုပြီးတိုင်းဆူတောင်းမယ်လူချမ်းသာပြပါလို့နတ်ချမ်းသာပြပါလို့အဘောင်းနာတရားတွေအထုတ်ပြီးတိုင်းဆူတောင်းမယ်အဲ့လိုဆူတောင်းလို့ရှိရင်အဲ့ပုဂ္ဂိုလ်ရဲ့ကရိယာတော့မြဲတယ်သူကခုနဆူတောင်းပြီဆိုတဲ့မှာတခါကြီးတခါတခါသူတိုင်းတခါသူတိုင်းဆူတောင်းအဲ့ပေါ်မှာခုနဥပါဒံဆိုတာကပ်ပါမလားဟုတ်လားပါလာပါတယ်ခင်ဗျာ ဝဏ္ဏဆိုတာကပ်ပါလာလို့ရှိရင်ဒီကနေ့အဲ့ပုဂ္ဂိုလ်ရဲ့ကရိယာမြဲတယ်အဲ့ဘောကသုတိတက်တည်သေးလို့ဒီကုသိုလ်အာရုံမှာလည်းပေါ်လာတယ်မနတနာဇောနေရာမှာဝင်ပြီးနေရာယူသွားမယ်ဆိုရင်သူတောင်းမှုတွေရတယ်ရှိတော့အဲ့လိုမျိုးလူချမ်းသာနတ်ချမ်းသာဘောကရောက်နိုင်တယ်လို့ဒီလိုပြောတာအဲ့တော့ဦးဇင်းကပြီးတော့ခါကျမှဒီဆူတောင်းခြင်းဒီတကယ်ဩတနေတိတဒီပေါ့တကယ်ကျေးဇူးပြုသလားဆူတောင်းတယ်လားဆိုတာတော့အခုဒီမှာတော့ဆူတောင်းတယ်ပေါ့နောက်ဦးဇင်းဟိုဗိဓမာထာဂရာကဒီကမ္မတက္ကရာနဲ့ ကာမတက္ကတာတမာဒိဋ္ဌိပိုင်းလေးနဲ့ဆက်ပြီးထိုင်နေပြောဦးတိုးတော့ဒီညမှာပြောချင်တာကအဲ့လိုဆူတောင်းရင်ဘဝတစ်ခုကဥပါဒံပေါ့ပတ္ထနာဆိုတာဆူတောင်းမှများရင်သူကဆွဲလန်းဥပါဒံဖြစ်တယ်အဲ့ဥပါဒံဖြစ်ရင်အဲ့ဘဝကကိုလိုချင်တဲ့ဘဝမျိုးကိုရတတ်တယ်ဆိုတော့ဒီဒေသနာတော်လေးနဲ့ဆက်ပြီးဒီမှာနည်းနည်းလေးထပ်ပြောအဲ့ဒါဘာပြောချင်လို့ဆိုရဲခဲ့တယ်တော့ငါရေးတယ်ကမကြီးတာရကဝတ္ထုကိုကြည့်ပေါ့ကောင်းတဲ့ဘက်ကကြည့်ကြမယ်ဆိုရင်ဦးဇင်းတို့ ပမဝတီတို့ကောင်းမှုတစ်ခုပြုရင်စုမတောင်းလားတခါရေးတယ်ခမကြီးတောင်းပါရဲ့ဖေ။သူတောင်းလိုက်တယ်နော်။အဲ့မှာပထမဆုံးတောင်းတယ်ရှင်များတို့သိရတဲ့သစ္စာလေးပါးကိုတို့သိသိရင်ဒါပေမဲ့ဖြစ်တိုင်းဖြစ်တိုင်းဘောမှာလည်းအဲ့ဒီထောပတ်ကိုလူတန်းတဲ့အကျိုးအကြောင်းကိုရောင်ကိုမတောက်ပတ်ပြီးအနန္တရုပ်ရည်ပကဆုံးမလမ်းပါတဲ့ဘဝရရပါလို့ဤလို့စုမတောင်းဘူးလားအဲ့ဒီပပဝတီတောင်းတယ်။သူတောင်းခဲ့ပါတယ်ဖေ။သူတောင်းလိုက်တဲ့တို့ကြောင့်ဒါကြီးတေကမကြီးအဲ့ကုသိုလ်ကကနာ အကျေးရင့်ကျက်လို့ကျေးဇူးပြုတဲ့ခါသူလိုချင်တဲ့ဘဝမျိုးရုပ်ရည်ချောမောတဲ့ဘဝမရောက်ဘူးလားရောက်ပါတယ်ခင်ဗျာအာစူတောင်းခြင်းပတ္ထနာတူတူဒီသင်္ခါရုပပတ္တိတုံးကိုပြောတဲ့အတိုင်းလိုအပ်တယ်ဆိုတာကိုပြောပြအဲ့တော့ဒါလည်းအဲ့လိုစူတောင်းတဲ့အတွက်ကြောင့်အဲ့လိုဘဝမျိုးရောက်နောက်ဦးဇင်းတို့မင်းကုသဆောင်နေရဒီတော့ရုပ်ရုပ်ရည်ချောမောတယ်လို့စိတ်ကစူတောင်းထားတဲ့ဒီအမျိုးသမီးကိုတိတ်ပိုက်နိုင်တဲ့ယောက်ျားကောင်းတစ်ယောက်ယောက်စွမ်းဆောင်နိုင်ယောက်ျားကောင်းတစ်ယောက်ဖြစ်ရပါလို့ဒီစူတောင်းလိုက်တဲ့အတွက်ကြောင့်အဲ့ မင်းကုသရောဒုမုံမင်းကုသလောင်းလျာလှူလိုက်တဲ့ဒုမုံလေးဆိုတဲ့ကုသိုလ်ကံကရင့်ကျက်လို့အကျိုးပေးတဲ့အခါအဲ့လောက်အင်မတန်ရွရည်လူဘကချုံမောလာပါပြီဒါကြလေမေးမောင်းများစွာကတရားတစ်ပါးသောမင်းတွေကဒါကြလေသိမ့်ပိုက်ခြင်းနဲ့ဒီအမျိုးသမီးကိုသိမ့်ပိုက်နိုင်တဲ့စွမ်းရည်ရှိတဲ့ဘုံတကူရှိတဲ့ယောက်ျားတော်မဖြစ်ရပြန်ဘူးလားဖြစ်ရပါတယ်ခင်ဗျာဆုတောင်းမှုတခါကြီးဒီမှာဒီကိုညံနဲ့ကိုဘဘုံတိုက်တာပြီးတော့အကြည့်ဆုတောင်းတာကောင်းကြီးမကောင်းကြီးဆိုတော့ဒါကိုဘဘုံပဲ ဒါညနဲ့ဆုံးပြတ်သို့တော်ဆောင်ကတော့ဆူတောင်းတင်တယ်လို့ပြောမထားဘူးပြောထားပါတယ်ခင်ဗျာနောက်ဦးဇင်းတို့ဒကာကြီးတွေဒကာမကြီးဒီလိုမှဆူမတောင်းတဲ့အခါကျတော့ဒကာကြီးတွေဒကာမကြီးတည်တယ်ဟိုဘယင်ဗိမိတာရဘသူလဲတော့ဗိမိတာရမင်းတရားကြီးပါဗျာဒီဗိမိတာရမင်းတရားကြီးဒကာကြီးဒကာမကြီးကြံတွေ့နေတကယ်ဒါသူတော်ကောင်းကြီးတရားပြည့်ရိယာသူတော်ကောင်းကြီးသောတာပန်တည်တယ်ရိယာသူတော်ကောင်းကြီးသို့တော်ဆူကမတောင်းပါ ဆိုလိုရင်းကပြောချင်တာကတော့ဘဝတစ်ခုကိုတကယ်ကိုဟိုရည်ကျူးပြီးတော့တောင်းတောင်းတတနဲ့ပြုထားတဲ့ပြုမျိုးတော့မြန်မာစာစာရှိကုန်မဲ့အောင်သို့တော့အရိယာသူတော်ဘာဖြစ်ဒါပေမဲ့ဘာဖြစ်နေတော့စွမ်းလမ်းမှုတွေတော့သူ့မှာရှိတယ်ဘဝများစွာရှေ့ကဘဝများစွာမှာဒီဟိုစရုမာရဲ့နတ်ထဲမှာရှိတယ်ပေါ့လေဒီနတ်မျိုးပေါ့ကရဘနတ်မျိုးထဲမှာသူကအဖြစ်များတာအဖြစ်များလာတဲ့အခါကျတော့ ဒီဘဝမှာလည်းပဲခုနဘုရားရှင်နဲ့တွေ့တဲ့အရိယာသူတော်ကောင်းကြီးတွေဖြစ်နေပြီအရိယာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တယောက်ဆိုတာတတ္တတိတသုတ္တဆာကပညာဆိုတဲ့ဒီတရားတွေကစုံညီပြီးတာသူတော်တကယ်ဘဝတစ်ခုကိုတောင်းတမယ်ဆိုရင်သူလိုချင်တဲ့ဘဝမျိုးတကယ်သူ့ဘဝလည်းဖြစ်နိုင်တယ်လို့နတ်ဘဝမှာလည်းတကယ်စဉ်းစားမိတဲ့တောင်းရင်းကလည်းမှသူတိတာတွေမှာလည်းပြီးတော့သူအသက်နတ်ပြည်တွေကိုရနိုင်တယ်ရနိုင်ပေမဲ့ဘာမှတောင်းတမှုမပြုထားဘူးမပြုထားတဲ့အတွက်ကြောင့်အတိတ်ကဘဝပေါင်းများစွာဘဝပေါင်းများစွာဖြစ်ခဲ့တယ်ဆိုတဲ့ဘဝများများဖြစ်ခဲ့တယ်အဲ့ဒီဘာလဲလို့ ကျွန်တော်မလေးနမင်းကြီးတွေအဲ့ဒါဟိုကိုအစီအပပဲပြောပါတော့နတ်နတ်ဘလူးကြီးသွားဖြစ်ရတယ်သူတို့မလေးနတ်မျိုးမှာသွားဖြစ်တယ်ဟိုကျွန်တော်ဇနဝတ္တပထင်ဇနဝတ္တပနဲ့ဆိုပြီးတို့သွားဖြစ်ရတယ်အဲ့တော့ဒီမှာကြည့်လို့ရင်ဗေပြင်ဗေမိတာရမင်းကြီးတတတိလာတတစာကပညာဆိုတဲ့ကိုဒီသင်္ခါရပပတိတုတ်တာအရာပြောမယ်ဆိုဒါရှိပြီးသားသူတော်ကောင်းတရားတွေရှိပြီးသားပဲဟောနောက်တကသူတော်ကောင်းတရားတွေရှိတယ်လို့တာမန်ပုထုဇဉ်ဘောကလည်းသူတော်ကောင်းတရားတွေကိုဖြစ်ကြည့်နေတာမဟုတ်ဘူး တော်ကောင်းတရားတွေကိုဖြစ်နေတာပေါ့ဒီကနေ့ရိယာဘွားတော်ညာပြီးသားဒါပေမဲ့ဆူတောင်းမှုကမပါတော့အတိတ်ကအစွဲဥပါဒဏ်ကတစ်ချလိုက်တယ်ဥပပတိဘွားဘယ်ရောက်သွားခုနပြောတဲ့စုမာလေးနံမျိုးလောက်ပဲသွားပြီးတော့စုမာလေးနံဘောလောက်ပဲရောက်ရတယ်ပေါ့ဒါကြောင့်မလို့ဦးဇင်းတို့ဒါကောင်းမှုတွေပြုရင်တောင်းတမှုဆိုတာဒီအရေးကြီးဒါဥပါဒဏ်ပဲဥပါဒဏ်ကဘောကိုကာမဘောကိုတော့ဖြစ်စေတယ်ထို့အတူပဲဥပပတ္တိဘောကိုလည်းဒီဥပါဒဏ်ကသူကဖြစ်စေတာပဲဆွမ်းနမှုလေးရှိတာရင်ဖြစ်စေတယ် နောက်ဦးဇင်းတို့ဒီမှာဟိုအချင်းကတော့နည်းနည်းလင့်သွားပြီဆိုတော့တာရကလေးတွေတော့များများပြောဖို့ရည်ရတာသို့တော်ဒီမှာတာရကဝတ္ထုတွေတော့ဒီလောက်ပဲပြောပြီသို့တော်အဲ့ဆူတောင်းမှုနဲ့ပတ်သက်လို့ဦးဇင်းနည်းနည်းလေးဟိုအချင်းလေးတော့ကြော်ရင်ကြော်မှာပေါ့လေစကားလေးလေးဆက်ဆက်ပြီးအောင်အဲ့ဒီမှာနည်းနည်းလေးတော့ထပ်ပြောအဲ့တော့ဆူတောင်းမှုတွေခုဒီတင်္ဂါရုပ္ပပတိတုတ်တန်ရတော့ဦးဇင်းတို့တရတိလာသုဒ္ဒဇာကဗတိမြဲခြင်းနဲ့ဆိုတရတိလာသုဒ္ဒဇာကပညာဆိုတဲ့လူတော်ကောင်းဥစ္စာရတနာတွေမိမိတရားမှာရှိအောင်ကြိုးစားမှာဖြစ်တယ်လို့ တစ်ဖက်ကလည်းဆူတောင်းမှုပတ္တနာတွေမလိုအပ်ဘူးလားလိုအပ်ပါတယ်ခင်ဗျာလိုအပ်တယ်လို့ဒီလိုတစ်ချက်မှပြီးရင်ခါကျခုနပြောတယ်ဦးဇင်းတို့ဒီဒီဆူတောင်းမှုဒီပေါ့လိုသလားမလိုဘူးသလားဆိုတာ ਨੇ ပတ်သက်လို့ဦးဇင်းတို့ဟုတ်ရှိမှာဦးဇင်းတို့ဟုတ်ရှိဆိုတာကဒီအဘိဓမ္မာပေါ့နော်အဘိဓမ္မာအထာကရာပေါ့အဘိဓမ္မာအထာကရာဟိုဒုတိယအုပ်ပေါ့ဝိပင်းပါဠိတော်ကိုဖွင့်ဆိုတယ်ဓမ္မသင်္ကေတဝိပင်းပါဠိတော် ဖွင့်ဆိုတဲ့ဒါကနာအဲ့ဒီဒါကနာမှာဘာပြောတာလဲဆိုတဲ့အခါကျတော့ဧဝံဇနနာသမတ္တိကမ္မတက္ကတာဉာဏ်ဤထတ္တဝါဘာဝန္ဒနံတတ္တဝါတိရံဘုရိတဝါဘောဓရကံသမာရိတဝါသူကိညာသူခံတမ္ပတ္တိယတမ္ပတ္တိအနုဘဝိတဝါနိဗ္ဗာနံပတ္တနံခဏနေပြိစီရောနတ္တိဟောဓမ္မပါဠိလေးကိုဘာပြောတာလို့ဆိုတဲ့အခါကျတော့ဧဝံဇနနေနာသမတ္တိနာကမ္မတက္ကတာသမတ္တိကမ္မတက္ကတာဉာဏ်ဤ ထတ်တော်အောင်အဲ့တော့ကာမတက္ကတာဉာဏ်ပေါ်မှာယက်တည်တယ်လို့လွယ်နားလည်လွယ်အောင်ပြောမယ်ပေါ့အဲ့တော့ကာမတက္ကတာဉာဏ်ဆိုတာခုနပြောတဲ့ကောင်းလာလို့ရင်ကောင်းကျိုးရတယ်ဥပမာဒါနတွေပြုတယ်ဒါနတွေပြုရင်ဒါနတော်ဘောကဝါစီတဲ့ဥစ္စာကလည်းပေါ်မယ်အာရုပ်ရည်စဉ်းစားပါမယ်အသက်ရှင်မယ်စသည်အချင်းဒီလိုကံရဲ့အကျိုးကိုနားလည်အာတိလဆောက်တည်လို့ရှိရင်အသက်ရှင်မယ်နာယောဂကင်းမယ်အာလူချင်းလူကင်းပေါ်မယ်ဆိုတဲ့ဒီလိုကံရဲ့အကျိုးကိုနားလည်တာဒါကမ္မတက္ကနာဓမ္မတိတ်ကြီးခေါ်တာပဲ အဲ့လိုကာမတက္ကတဉာဏ်မှာရက်တည်ပြီးတော့တဲ့ဒါနတွေပြုနေဒါနတွေများစွာပြုနေအတိလတွေစောက်ပြီးဥပုသ္တရေတွေကျင့်သုံးနေအဲ့လိုကျင့်သုံးပြီးတဲ့အခါကျတော့ဘာဖြစ်တော့ဒီကာမတက္ကတဉာဏ်လေးတော့ခုနကောင်းတာပြုရင်ကောင်းကံဖြစ်တယ်ကောင်းကျိုးတွေရတယ်ဆိုတော့ရက်တည်ပြီးတော့ဘာဖြစ်လဲတော့ပြုလိုက်လို့ရှိရင်သူကဒုက္ခိနဒုက္ခတပ္ပတ္တိယတမ္မလေအာချမ်းသာတွေချမ်းသာတွေချမ်းသာဘုံမှာချမ်းသာတွေချမ်းသာတွေချမ်းသာပြင်ချမ်းသာဘုံသုံးကြောင်းဘဝတွေကပြောချင်တာကဘာပြောချင်တာဒီဘဝကနေပြီးတော့ဒီကနေ့ဒါနတိလတွေပြုသွားတယ် ကမ္မတက္ကဉာဏ်လေးကိုအခြေခံပြီးပြုတယ်။ကောင်းတာပြုရင်ကောင်းလို့ရတယ်ဒါနပြုရင်ခုနအကျိုးတရားတွေစင်ကြီးအာတိကဆောက်တွေခုနအကျိုးတရားတွေစင်ကြီးဘာဝနာဆောက်တွေဘာဝနာတရားတွေပွားများတော့မယ်အေးချမ်းပဲညီတက်ပဲတည်တည်မယ်ဆိုတဲ့ဒီလိုဘဝတွေဒီလိုအကျိုးတရားတွေကိုရတယ်ဆိုတဲ့ကမ္မတက္ကဉာဏ်ကိုအခြေခံပြီးပြုလိုက်တဲ့ဒါနသီလပါဝနာဟိုကံတွေကညီကျက်လို့အကျိုးပေးလာတဲ့အခါဘာဖြစ်တော့ဘဝတွေကတစ်စင်းနဲ့တစ်စင်းမြင့်သွားတယ်ချမ်းသာတွေချမ်းသာပေါ်ချမ်းသာတတ်ဒီဘဝကဒီလောက်ချမ်းသာနောက်ဘဝသူ့တဲ့ကိုချမ်းသာနောက်ဘဝသူ့တဲ့ကိုချမ်းသာနောက်ဘဝသူ့တဲ့ကိုချမ်းသာ ဘဝတွေဘဝတွေတပြည့်ပြည့်ချမ်းသာလာတယ်ပြည့်စုံမှုတွေပို့ပို့ပြီးတော့သူကတံပတ်တွေတံပတ်တရားတံပတ်တွေပြည့်စုံမှုတွေလည်းတစ်ခါတစ်ခါလည်းပို့ပို့ပြီးပြည့်စုံလာတယ်အဲ့လိုနဲ့နောက်ဆုံးမှာဘာဖြစ်လို့အဲ့လိုချမ်းသာမှုတွေပြည့်စည်ဥစ္စာနဲ့ပြည့်စုံမှုတွေကိုအနုဘဝိတ္တဝါသုံးဆောင်ခံစားပြီး၍သုံးဆောင်ခံစားရအဲ့လိုသုံးဆောင်ခံစားပြီးရဲ့အဆုံးမှာဘာဖြစ်လို့နိဗ္ဗာန်ဗတ္တာကဏ္ဍိပြိစီတော်အနတ္တိနိဗ္ဗာန်ကိုရောက်အဲ့လိုမျိုးချမ်းသာတွေကိုခံစားပြီးနိဗ္ဗာန်ကိုရောက်သွားတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့တတ္တဝါတွေရဲ့အရေးအတွက်ဟာ ဒနေနေကဒနေနအရေးအတွက်အပြည့်ဆိုဒါလည်းအပိုင်းခြားတော့မရှိဘူးအဲ့တော့ဆိုလိုရင်းပြောချင်တာကကာမတက္ကရာဉာဏ်လူကျမ်းကောင်းတာပြုရင်ကောင်းလို့ရတယ်ဒါနပြုရင်လူကျမ်းဒါနကျမ်းနာဖြစ်နိုင်တယ်သီလပြုရင်လူကျမ်းဒါနကျမ်းနာဖြစ်နိုင်တယ်ဘဝကောင်းတွေကိုရနိုင်တယ်ဆိုတဲ့ကာမတက္ကရာဉာဏ်ကိုအခြေခံရအခြေခံပြီးပြုတဲ့မြတ်ဒါနသီလတွေဒီအဲ့ဒါဘဝတွေကိုတပြည့်တပြည့်နဲ့ကောင်းကျိုးတွေကိုခံစားပြီးနောက်ဆုံးမှနိဗ္ဗာန်တည်ရပါတယ်လို့ပြောတယ်ဒါကဟိုဗိဓမာအထာကရာဒုတိယအုပ် နောက်တစ်ခါအဘိဓမ္မာအထာကပထမအုပ်မှာလည်းပဲဘုဓမ္မသင်္ကန်းကိုဖွင့်ဆိုတဲ့တန်ဖို့ဟိုအထာတာလေးထားကြတာပေါ့နော်အဲ့မှာလည်းတခါပြောပြတယ်ပုံစံကူပဲဒါတခါကြီးဒီမှာရေဘုဒ္ဓရာအိမသမေကာမတကရာညာနေဓတဝါဤမေတ္တာဘောဝတ္တခာမိဟောဝတ္တခာမိအဲ့ဒါဝတ္တနေတိတာနဲ့အတူတူပဲဝတ္တနေတိတာဘဝတွေကိုတောင်းတာဝတ္တနေတိတာ ဗုဒ္ဓဂာမိကမံအာယုဟိတဝသုခေနသုကံသမ္ပတိယသမ္ပတိမှုဘဝန္တာအရဟတံအရဟတံအရဟတံပတ္တာဂဏနပတ္တံဝိတိဟောတာဟောအဲ့မှာလည်းပုံစံလိုပဲဝဋ္ဌဂာမိကမ္မအာယုဟိတဝဝဋ္ဌဂာမိအဲ့ဝတ်ကိုနှီးပြီးတော့လူလူဘဝနတ်ဘဝမြမဘဝဆိုတဲ့အဲ့လိုဘဝတွေကောင်းတဲ့သုတိဘဝစရှိတရားပြင်အဲ့ဝဘုံဘဝတွေကိုတောင်းတယူပြတဲ့ဝဋ္ဌဂာမိနေကုသိုလ်တွေကိုပြုနေတဲ့ အဲ့လိုပြုခဲ့ပြန်ရင်လည်းအဲ့လိုပြုလိုက်တဲ့တော့အဲ့ဒီဘုံဘဝတွေမှာအဲ့လိုဒုက္ခတွေချမ်းသာတွေကိုခံစားချမ်းသာတွေကိုခံစားပြည့်စုံကြီးနေတဲ့ဒါချမ်းသာတွေကိုခံစားပြီးတော့နောက်ဆုံးမှာမဖြစ်တော့အရတ္တဘူရောက်သွားတဲ့ပုဂ္ဂိုလ်ရဲ့အရေးအတွက်ဟာရေလို့တော့မရဘူးအဲ့တော့ဒီနေရာမှာဒါဆိုရင်ဒါနသီလလောက်နဲ့ရောက်မလားဘူးဒါတော့မဟုတ်ဘူးဒါကရာဆရာကဒီလောက်ဆိုရင်တည်ပြီဆိုပြီးတော့ပြောတာပေါ့အဲ့တော့ဒါနသီလကိုအခြေခံပြီးတော့ဘာဝနာပါထားရမှာ အဲ့တော့ဒကာကြီးတွေကမကြီးစဉ်းစားကြည့်လေဒါနသီလကိုတွင်တွင်ပြုတဲ့ပုဂ္ဂိုလ်ဟာတပြေးပြေးနဲ့ဒါနရှင်တွေကိုသူတော်ကောင်းတွေကမချင်းကပ်ဘူးလားချင်းကပ်ပါရဲ့ဗျာသူတော်ကောင်းတွေကချင်းကပ်ရင်အဲ့သူတော်ကောင်းတွေရှိပါပဲဒီခါလေးအာသူတော်ကောင်းတွေရဲ့အတုစရိုက်တွေမိမိတို့ကရမယ်သူတော်ကောင်းတွေရှိကတရားတွေကိုသူတော်ကောင်းတရားတွေနာယူခွင့်ရမယ်ပြီးတော့သူတို့ကိုအတုလိုက်ပြီးမိမိတို့ကကြည့်မယ်တတိပြင်းနဲ့မိမိတို့ရဲ့ဘဝဒီတတိပြင်းနဲ့သူတော်ကောင်းတရားတွေနဲ့ယဉ်မလာမယ်ယဉ်ကြည်လာမယ်သူတော်ကောင်းတရားတွေကို နာယူတဲ့အစဉ်ကနေကျင့်သုံးတဲ့အစဉ်ရောက်လာမယ်ဆိုနောက်ဆုံးမှာတော့ဒီကနေ့ဒီဓမ္မာနုဓမ္မပฏิပတ္တိလို့ခေါ်တဲ့ဒီသမဏဥပဒနာဘာဝနာတွေဒီလည်းပဲမိတို့ကဒီကနေ့ကျင့်သုံးနိုင်ဖို့တို့တရားတွေကိုကျင့်သုံးနိုင်မရရင်နောက်ဆုံးမှာတော့မိမိတို့လိုလားတဲ့နိဗ္ဗာန်ကိုမိမိတို့မရောက်နိုင်ဘူးလားရောက်နိုင်ပါတယ်ဖေ။ဒီလိုလေးဒီမှာဒီမှာလည်းကြည့်လို့ရှိရင်ဗုဒ္ဓဂါမိနီတနည်းအားဖြင့်ဟောတာနေတိတာကုစုမျိုးပဲဖြစ်ခြင်းဖြစ်စေမိမိတို့ဒီသုတောင်းမှုတွေပါပြီးတော့နိဗ္ဗာန်ကိုလည်းကြည်ပဲတောင်းတာတယ် ခုနဘဘဝဒီလူမိကုတာလူပေါ့နိဗ္ဗာန်ကိုလည်းရည်ရွယ်တောင်းတတယ်တစ်ဖက်ကလည်းပဲခုနကိုလိုချင်တဲ့ဘဝမျိုးလေးတွေကိုတောင်းတပြီးပြုလုပ်တာဟာဘုဒ္ဓနေတိတကုသိုလ်မျိုးဆိုပြီးတော့အပြစ်တော့ပြောဆိုဝယ်ရှိပါမလားမရှိရှိပါဘူးခင်ဗျာဒီလိုနဲ့အဲ့လိုတောင်းတမှုလေးတွေကမှန်မှန်လေးမြင်လာပြီဆိုရင်ဒါဒီဥပါဒံဥပါဒံတွေကောင်းတယ်လို့ဦးဇင်းတို့ပြောနေတာမဟုတ်ဘူးတိုးတော့ဂတိမြဲနေတဲ့ဘဝကောင်းကိုလိုချင်တယ်နိဗ္ဗာန်ကိုလည်းရမယ်တိုးတော့နိဗ္ဗာန်ကိုရရင်ကိုယ့်ဘဝရရင်တော့ဘုရားမှာနိဗ္ဗာန်ကိုမရနိုင်လို့ ။ဒါန္တနာကိုခီးကြရမယ်ဆိုတော့အဲ့လိုစူတောင်းမှုလေးတွေနဲ့သွားကြမယ်ဆိုရင်ကိုလိုချင်တဲ့ဘဝလေးတွေကိုရအောင်ကိုကိုယ်တိုင်ခံတည်နိုင်ဘူးလား။ခံတည်နိုင်ပါတယ်ဖေ။ဥပါဒနာပစ္စယပဲဘိုင်းလေး။အဲ့တော့ဥပါဒနာရဲ့ပစ္စယဘိုင်းကိုအဲ့လိုနားလည်ပြီးတော့တို့တကကြီးကြီးတက္ကမကြီးတွေဒီမိမိတို့ရဲ့ဘဝမိမိစိတ်တိုင်းကြဥပါဒနာပစ္စယဘဝအရာဥပါဒံကိုအခြေခံပြီးကမ္မဘဝတွေကိုစိတ်တိုင်းကြမိမိတို့ကပြုစုပြောထောင်နိုင်ခဲ့ရင် ထိုကံမဘဝတွေကရင်းကျက်လို့ဥပပတ္တိဘဝကိုထုတ်လို့ရတယ်ဒီလိုလူနေတဲ့ဘဝတွေတစ်စင်းနဲ့တစ်စင်းရပြီးတော့နောက်ဆုံးမှာမိမိတို့လိုလားတဲ့နိဗ္ဗာန်ဒီလေတိတိပြုလို့ဘယ်လိုသဘောကျပြီဒီဥပါဒနာပြည့်စရာဘဝအိုင်းလို့ဒီမှာဦးဇင်းတို့ခဏရက်ခဲ့ကြရအောင်နောက်နောက်တစ်ပတ်ကျမှဒီဥပါဒနာပြည့်စရာဘဝတကယ်လက်တွေ့ရှုဖို့ရှုွက်ပိုင်းလေးကိုဆက်ပြီးတော့ဟောကြပြောကြရအောင်ဒါကြောင့်မလို့မိမိတို့ရဲ့ဘဝလေးကိုမိမိတို့ ဒီကနေရှေ့ရောက်တစ်စင်းနဲ့တစ်စင်းမြင့်အောင်ဒီပြိဿသမုပ္ပါဒေသနာတော်ကြီးကိုလည်းတရားနာတာနားလို့ပြီးတော့ကြိုးစားအထုံနိုင်ရတော်နာပြီသာဓုသာဓုသာဓုပါဖေယ